ဆက်ပြီးတော့နာကြပြောကြရအောင်နော်အဲ့တော့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကဒါဟိုဇင်ဒီပုံနဲ့ဒီဝိတ္တုဒီခုနှစ်ပါးကိုဦးဇင်းတို့ပြခဲ့တာဒီနေ့လဲအဲတကယ်ကြီးဦးမင်းဦးမင်းလာအဲ့ဒါလေးကိုပြလို့ရတမဖျက်ရပါတယ်ဖျက်ဒီအဲ့ဒါတကယ်ကြီးပြလိုက်နော်တမဖျက်တပည့်တော်အခုထုတ်ပြပါမယ် အဲတော့အဲ့မှာတို့တခါကြီးကြီးဓမ္မကြီးဟိုဒီနေ့အတိုင်းပေါ့လေအဲ့ဒီမှာဝိတ္တုဒီခုနှစ်ပါးကျင့်စဉ်ဒီကျင့်စဉ်အတိုင်းလည်းဦးဇင်းတို့သွားကြတဲ့ဘက်ကတော့ဒီဟာနဲ့ပတ်သက်လို့သီလဝိတ္တုဒီကစပြီးတော့ဒါစေတဝိတ္တုဒီဒိဋ္ဌိဝိတ္တုဒီသင်္ခါဝိတရဏဝိတ္တုဒီမဂ္ဂမဂ္ဂညနာတဒနာဝိတ္တုဒီပရိပဒညနာတဒနာဝိတ္တုဒီ ဉာဏတတနာဝိတ္တုဆိုပြီးတော့ဒါဝိတ္တု9ပါးကိုအစဉ်တိုင်းကျင့်ဖို့ဦးဇင်းတို့ပြောခဲ့အတိလဝိတ္တုဖြည်ရေးပေါ့တိလဝိတ္တုဖြည်ရေးကအလုံးလည်းပဲဟိုအလုံးလည်းလက်ခံရတယ်ပေါ့နော်အဲ့တော့တိလဝိတ္တုဖြည်ရေးမှာတို့တခါကြီးတွေဒီမိုက်ကြီးနဲ့ပတ်သက်လို့ပေါ့ဒါ၅ပါးတိလ၈ပါးတိလကိုခေါ်ဝေပြုခဲ့တဲ့မိတို့မြဲအောင်စောင့်တရားမှာဖြစ်တယ်လို့ တရားဘာဝနာအထုတ်တော်မူဆိုရင်ဒီဒီလာတိဥတော်မြေပေါ်မှာယက်တည်ပြီးဒါပွားများအထုတ်ကြရမှာဖြစ်တဲ့အတွက်ကြောင့်ဒါဒီလာတရားတွေဒါခံယူခြင်းသုံးစောင့်တည်ထားရမယ်။ကောင်းပြီအဲ့လိုဒီလာတရားတွေစောင့်ခြင်းသုံးစောင့်တည်တာနဲ့ပတ်သက်လို့ဦးဇင်းတို့ဟိုမဂ္ဂင်ရှိပါတယ်တမ္မာအာဇီဝဆိုတဲ့မဂ္ဂင်တစ်ခုပါတယ်။အဲ့တော့အတ္တမဝဉ္ဇောင်းကလည်းတမ္မာအာဇီဝကြတဲ့အတ္တမဝဉ္ဇောင်းဖြစ်ဖို့လိုတယ်ပေါ့ ဒီငါးပါးသီလကိုခေါင်းဝေပစုကဲ့သို့မြဲနေရုံနဲ့မကပဲနဲ့ဓမ္မာဇီဝအဲ့တော့ဦးဇင်းတို့ဟိုသီလမကင်၃ပါးထဲမှာဓမ္မဝါစာဓမ္မကမ္မန္တကတော့ငါးပါးသီလရှင်းပါးသီလစသည်အပြင်ခံယူခြင်းသုံးစောက်တည်လာရင်ဒါဘာယကံ စင်ကြယ်မှုဝစီကံစင်ကြယ်မှုဖြစ်ပြီးအတုတော်တမွေးဝမ်းကြောင်းစင်ကြယ်မှုတွေမိမိတို့ကဒါတရားသောနိနာနဲ့ရှာဝေစုဆောင်တဲ့ပစ္စည်းတွေနဲ့တမွေးဝမ်းကြောင်းတဲ့ပုံပုံဖြစ်ဖို့လိုတယ်ပေါ့အဲ့တော့ဒီနေရာမှာကုံသွမ်းမှု၅မျိုးလေးကိုဦးဇင်းတို့ ဝဏိဇတုံးဘုရားရှင်ကဒါဒီတိလနဲ့ပတ်သက်လို့ဗုဒ္ဓဘာသာအမျိုးကောင်းသားအမျိုးကောင်းသမီးတွေအနေနဲ့ဒါတမ္မာအာဇီဝဖြစ်ရတဲ့အတွက်ဒီကုံတယ်မှု၅မျိုးကိုရှောင်ရှားရမယ်ဆိုပြီးဒါဝဏိဇတုတ်တံမှာဟောထားတယ်အဲ့တော့အဲ့မှာဦးဇင်းတို့ဒါမှတ်မိလွယ်အောင်ဦးဇင်းတို့ဗမာလိုဇာလေးတစ်ခုရေးထားတယ်အဲ့ဒါဗာလဲဆိုတော့လက်နဲ့နဲ့လူအသားဟုစေးမှု အစိတ်ငါးဝယ်နဲ့ရှောင်စိတ်သူတော်စင်ဆိုပြီးတော့ ဒါဒီလိုလေးဦးဇင်းတို့မှတ်မိလွယ်အောင်ဘာလဲဆိုတော့လက်နဲ့နဲ့တူအသားဟုစီမှုအစိတ်ငါးဝနိတ်ရှောင်စိတ်တို့တော်စင်အဲ့တော့ငါးဝနိတ်ဆိုတာကရောင်းဝယ်ပေါက်ကားရင်းပြုတာကိုဒါဝနိတ်ညာရောင်းဝယ်ပြုတာပေါ့ဝနိတ်ကဟုတ်အဲ့တော့အဲ့ဒါက၅မျိုးရှိတယ်တဲ့ဒါတွေကိုသူတော်ကောင်းတယောက်နေရှောင်ကျင်ရတယ်တဲ့အဲ့ဒီလက်နဲ့နဲ့လူ အသားဟုဆိုတော့နံပါတ်1လက်နဲ့ဟောလက်နဲ့ဒီအယောင်းဝယ်မလုပ်ရအာလက်နဲ့သူတို့ဘာတတ္တဝါတွေကိုသိသိပြည့်စည်နိုင်တယ်ဒါတွေကိုဒါရောင်းဝယ်ဖောက်ကားခြင်းလုပ်ရင်ဒါတမ္မာအာဇီဝါထဲမှာအကျုံးမဝင်တော့ဘူးတမ္မာအာဇီဝမဖြစ်ဘူးပြောလို့ဒါဒါကြောင့်မလို့တို့မျိုးကောင်းသားမျိုးကောင်းသမီးတွေအနေနဲ့မိမိတို့ကတမ္မာအာဇီဝဖြစ်ခြင်းနဲ့ဆိုခဲ့ရင်ဒီရောင်းဝယ်ဖောက်ကားမှုတွေကနံပါတ်1ဖြစ်တဲ့လက်နဲ့ဒီ သူတို့တတ္တဝါတွေကိုသိသိနိုင်တဲ့ဒီကနာရယဖြစ်စီနိုင်တဲ့ဒီကုံသွယ်မှုမျိုးနဲ့ဒါတမွေးဝမ်းကြောင်းမပြုဘူးလို့ဒါနံပါတ်1ရှောင်ကျင်ရနောက်လက်နဲ့နဲ့လူဟောလူကိုလည်းလေဒါရောင်းဝယ်ပေါက်ကားခြင်းမလုပ်ရဘူးအရင်နေ့ခေတ်မှာဒါဦးဇင်းတို့ဒါလူကုန်ကူးတယ်ဆိုဒါဟုတ်ဘုရားရှင်လက်ထက်ကဒါတွေကရှိခဲ့တာဒါကြောင့်မလို့ဒီလိုပြည့်ညက်ချက်ပြီးပေါ်ပေါက်ခဲ့ဒီတုတ်တန်ကြီးပေါ်လာအဲ့တော့ ဒါလူကုန်ကုတ်တယ်ဒီနေ့မြေမောက်ခေတ်ဒါစားတဲ့လူပြောနေတာလူတွေကိုအယောင်းအဝယ်လုပ်ကုန်တယ်ပေါ်စားနေဒါတွေလည်းလုပ်ရမလားမလုပ်ရဘူးလားဆိုတော့မလုပ်ရပါဘူးမလုပ်ကြရဘူးဟုတ်ပလားဒါမိမိတို့ကအတမွေးဝမ်းကြောင်းစင်ကြယ်ခြင်းနဲ့ဆိုရင်ဒုက္ခတို့အလိုမျိုးကိုမိမိတို့ကရှောင်ရှားကြရမှာဖြစ်ဒါအင်မတန်ကိုဦးဇင်းတို့ဒါဒီနေ့မျက်မှောက်ခင်ပါဦးဇင်းတို့လိုဒါနိုင်ငံငယ်လေးတွေမှာဒီတန်လေးကဒါအတော်ခံနေကြရတယ် တော့ဒါတွေကိုလည်းပဲမိမိတို့ကိုယ်စီကိုယ်စီကရှောင်ရှားခြင်းအပြင်မိမိတို့ဗုဒ္ဓဘာသာအမျိုးကောင်းသားအမျိုးကောင်းသမီးတွေအနေနဲ့ဒါတမ္မာအာဇီဝဖြစ်တယ်အတ္တမွေးဝမ်းကြောင်းမှာစင်ကြယ်တဲ့အတ္တမွေးဝမ်းကြောင်းမှုဖြစ်တယ်ဖြစ်အောင်ငါတို့ကြိုးစားမယ်ဆိုပြီးတော့ဒါလေးတွေရှောင်ရှားဖို့လိုတယ်။အော်နောက်တစ်ခုအဲ့တော့နံပါတ်1ကကုဏလက်နဲ့နဲ့လူဆိုတော့လူကိုဒါရောင်းဝယ်ဖောက်ကားခြင်းပေါ့ယနေ့မျက်မှောက်ခဲ့တဲ့လူကုန်ကုန်ခြင်းဒါတွေမလုပ်ကြရအောင်။ဟောနံပါတ်2လက်နဲ့နဲ့လူအသားဟူ အသားကိုဆိုတော့အသားတွေဒါရောင်းဝယ်ပေါက်သားတွေဆိုဒါလည်းအသားတိုးအောင်ပေါ့ကွနာငွေညူကြီးတွေလုပ်ပြီးတော့ဒါအသားတိုးအောင်လုပ်တယ်ဒါတားရဲ့ပြန်ရောင်းဝယ်ပေါက်ပါဒါတွေလည်းမလုပ်ကြရအောင်ဒါဗုဒ္ဓဘာသာအမျိုးကောင်းသားအမျိုးကောင်းသမီးတွေအနေနဲ့မိမိတို့ကအတမေဝါကြောင့်ကိုစင်ကြယ်ခြင်းနဲ့ဆိုရင်ဒါတွေကိုရှောင်ရှားဖို့လိုတယ်နံပါတ်3ဟောနံပါတ်4နံပါတ်4ကနက်နက်နဲ့လူအသားကိုစေးမြင်အစိတ်စေးဟော မွေးဇီဝတွေအရက်သေးစားတွေမွေးဇီဝတွေဓာတ်တွေကိုလည်းမိမိတို့ကရောင်းဝယ်ဖောက်ကားခြင်းနေတာလောက်ကြရအောင်ဓာတ်တွေကိုရောင်းဝယ်ဖောက်ကားခြင်းတွေလုပ်လို့ရှိရင်ဒါတတ္တဝါတွေကိုဒါတတိအားကိုပြပြားစီတတိချိုးရင်းမှုတွေကိုဖြစ်စေတယ်ဒီဟာမျိုးတွေကိုလှုပ်ချင်းတည်တယ်မိမိတို့ဒါအတမွေးဝမ်းကြောင်းဒါမစင်ကြဘူးလို့ပြောလို့ရတယ်ဒါကြောင့်မလို့တမွေးဝမ်းကြောင်းစင်ကြခြင်းတဲ့တို့မျိုးကောင်းသားမျိုးကောင်းသမီးသူတော်ကောင်းတွေအနေနဲ့တို့ကဲ့သို့ ဒါအရက်ဒေသကစပြီးငွေစည်းဝါတွေဒါရောင်းဝယ်ဖောက်ကားခြင်းနဲ့အတမူဝမ်းကြောင်းပြုခြင်းကိုဒါရှောင်ရှားကြရတာကိုဒါနံပါတ်၄အနေနဲ့ရှောင်ရှားဖို့လိုတယ်။ဟောနောက်တစ်ခုကျော်ဦးဇင်းတို့ဟိုဒီမှာမွေးစည်းဝါနဲ့ပတ်သက်လို့ပေါ့ဒါအကုန်ပါတယ်နော်။အာဟိုအသက်ဒီဒီရက်ကစပြီးတော့ဒါလူကိုထုံတိုင်းစေတယ်။ ဒီသတိတရားတွေကိုလက်လွတ်စေတယ်ဒါတွေဘာမှမလုပ်သင့်ဘူးဒါတွေဘာမှမလုပ်သင့်ဒီထက်မှဦးဇင်းတို့ဒါခုခေတ်ဒါဟိုလူတွေအပြောများပြီးအသုံးများတဲ့ဒါဟိုအရက်တွေစားတွေမကာဘဲနဲ့ဒါဝိုင်းလို့ဒါဘီယာလို့ဒါတွေလည်းအကုန်ပါတာပဲအဲ့ဒါလည်းဦးဇင်းတို့ဒါကိုယ်နိုင်ငံအတွက်ပြောမယ်ဆိုတော့မှဒါတွေလည်းရှောင်ကြရမှာဟုတ်ပလားရှောင်ဖို့လိုမလိုဘူးလားလိုလားလိုပါတယ်ကိုယ်နိုင်ငံအကြီးနဲ့ထွက်နေမှာမကောင်းဘူးကဲဒါ ဒါတွေလည်းရှောင်ကြကြရမယ်။အော်နောက်တစ်ခုနောက်ဆုံးကဘာလဲလို့ပြီးတော့လက်နဲ့လေးလူအသားကိုစေးမှုအစိတ်တဲ့။ဟောအစိတ်တဲ့အလားတော်တွေကိုသိသိနိုင်တဲ့အစိတ်ဒီဒါတွေလည်းရောင်းဝယ်ဖော်ကားခြင်းတွေမလုပ်ကြရအောင်။ဒါနဲ့အတမှုဝါညောင်မပြုတ်ရအောင်။မပြုတ်ပါမှဒါဒါမိမိတို့ဒီအတမှုဝါညောင်စင်ကြယ်တယ်။ဒီဟာတစ်ခုခုနဲ့ညှိပြီးမိမိတို့ကဒါကျောင်းဝယ်ဖော်ကားလုပ်ပြီးအတမှုဝါညောင်ပြုတ်တယ်ဆိုဒါမိမိတို့ကအတမွေးဝါညောင်မစင်ကြယ်ဘူး။ ပြောလို့ရတယ်ဒါကတော့ဗုဒ္ဓဘာသာမျိုးကောင်းသားမျိုးကောင်းသမီးတွေအနေနဲ့ဒါရောင်းဝယ်ပေါက်ကားမှု၅မျိုးဒီ၅မျိုးကိုရောင်းချင်နိုင်ရင်ဒါမိမိတို့ဒီဒါမိမိတို့ရဲ့တမွေးဝမ်းကြောင်းဒီစင်ကြယ်ပြီလို့ပြောလို့ရတယ်အဲ့ဒါဆိုရင်ဒါသီလဝိတ္တုနဲ့ဖြစ်ပြီခုနသီလမဂ်ခင်၃ပါးမဂ်ခင်၈ပါးနဲ့တွားရင်သီလမဂ်ခင်၃ပါးထဲမှာပါတဲ့ဓမ္မဝါစာနဲ့ဓမ္မကမ္မန္တကိုစောင့်တည်ဖို့ဒါ၅ပါးသီလကိုစောင့်တည်ပြီးဆိုရင်အ ਨੇ ဆုံးအခြေခံ ဒါလေးဆောင်သိလိုက်တယ်စောက်တည်လိုက်တယ်ဆိုရင်ပဲဒါအာရိကံသူတကုတချင်းသူဇာကုမခိုချင်းကာမေတုမိစ္ဆာစာရာဆိုတဲ့ဒီကာယကံတွေလည်းပဲရှောင်ကျင်မိသားဖြစ်တယ်မုဒ္ဒဝါရဆိုတဲ့ဝစီကံတွေလည်းဒါရှောင်ကျင်မိသားဖြစ်တော့ဝစီဒုတိယကြီးကင်းပြီးတော့ဒါတမ္မာဝါစာဖြစ်တာပေါ့အဲ့တော့ဒီညမှာတော့ငါးပါးတိနာမှာကဦးဇင်းတို့မုဒ္ဒဝါရတစ်ခုပဲပါတယ်မုဒ္ဒဝါဒတစ်ခုပါပဲဒီနာမှာဝစီကံစင်ကြယ်ရေးအတွက်ဦးဇင်းတို့ကျန်တဲ့ဝစီကံ၄ပါးကိုပါတာမိမိတို့က ကျန်တဲ့ဝစီကံ၃ပါးကိုပါမိမိတို့ကဒါရှောင်ကျင်ဖို့လို့လိုတာပေါ့အဲ့တော့အဲ့မုဒ္ဒဝါဒနဲ့ပတ်သက်လို့ဦးဇင်းတို့တခါတည်းအကျုံးဝင်တာပါခုနမုဒ္ဒဝါဒပြီးတော့ပိတုဏဝါစာကျောပြေကုန်းတိုက်တဲ့ဇကားတွေဟောသူတစ်ပါးတွေကနှစ်ယောက်ကချစ်ချင်းတွေကိုယ်အောင်ဒီလူရဲ့ဇကားဟိုလူကြီးဖို့ဟိုလူရဲ့မျိုးလုပ်တဲ့လုပ်ငန်းတွေကိုလည်းဒါမိမိတို့ကရှောင်ကျင်ရမှာဖြစ်တယ်ဟောနောက်တကပိတုဏဝါစာပြုဒ္ဒဝါစာကြံ့ကျုပ်တယ်နားမခံတော့ ဒါပြောဆိုတယ်ဒီစကားတွေကိုလည်းမိမိတို့ကရှောင်ကျင်ရမှာဖြစ်အဲ့တော့ဒီညမှာဦးဇင်းတို့တခါလဲဒါယနေ့မျက်မှောက်ဖြစ်နေတာစက်တာလေးထပ်ပြီးပြောကြမယ်ဆိုရင်ဒီမှုတဝါရာနဲ့အကျုံးဝင်တဲ့ဒီဝစီကံထဲမှာပြုဒဝါစာမဖြစ်ရေးကနှုတ်နဲ့ပေါ့အာနာမခံမောင်ရဲ့ဒီဒီလိုမျိုးပြောဆိုနေခြင်းဒီတာပြုဒဝါစာဖြစ်တယ်လို့ဒီနေ့မျက်မှောက်ခင်မှာဦးဇင်းတို့ဒါဟို အင်တာနက်တွေသုံးပြီးတော့အခုလို Facebook တွေဘာတွေကနေနားမခံတော့ဒါရေးကြပြကြတာတွေဒီလည်းပဲဒါပြုသဝါစာထဲမှာမပါဘူးလားပါပါတယ်ဒီမှာဒါတွေကိုလည်းမိမိတို့ရှောင်ရှင်ဖို့လိုတယ်ဟောနောက်တကတန်ဖတ်ပလံပါတန်ဖတ်ပလံပါအပိန်ဖြစ်လို့အကြောင်းကတော့အကျိုးမရှိဘူးဦးဇင်းတို့ဇဘာနံတကူမှာအချင်းစဘာစီတွေပါတာထိုးစဘာစီကဘာမှအကျိုးမများဘူးအထက်မှာအနှစ်သာမရှိ ထို့တူပဲတဲ့ဒါဦးဇင်းတို့တကားပြောတဲ့ကောင်မှာအမတ်ဘူးနှိမ့်မြန်နဲ့မဆက်ဘူး သူတော်ကောင်းတရားတွေနဲ့မဆက်ဆက်ဘဲနဲ့ဒါပြောကြမယ်ဆိုကြမယ်ဒါတွေဒီတန်ခတ်ပလာမှာဒီလိုစကားမျိုးတွေအကျိုးမများတဲ့စကားမျိုးတွေကိုဒါမိမိတို့ကရှောင်ရှားဖို့လိုတယ်ဒါဆိုရင်ဝစီကလည်းစင်ကြယ်ပြီးဓမ္မဝါစာဖြစ်ပြီးပေါ့အဲ့လိုကဓမ္မကမ္မန္တဖြစ်ဖို့ဓမ္မဝါစာဖြစ်ဖို့ဓမ္မကမ္မန္တဖြစ်ဖို့အရေးကငါးပါးသီလရှင်ပါးသီလကိုစောင့်တည်ရင်ဖြစ်ပြီးဟောနောက်တစ်ခါဓမ္မအာဇီဝဖြစ်ရေးကစောစောကပြောတဲ့ ဒါမကောင်းတဲ့ဒုစရိုက်မှုတွေနဲ့အတဝဝမ်းကြောင်းထဲမှာပါတဲ့ဒီရောင်းဝယ်ဖောက်ကားမှု၅မျိုးကိုပါမိမိတို့ကရှောင်ကျဉ်နိုင်မယ်ဆိုရင်ဒါဓမ္မအာဇီဝါလည်းဖြစ်ပြီဒီလိုတရားမဲ့ခင်၃ပါးနဲ့ပြည့်စုံပြီဆိုတဲ့အခါကျတော့မှဒါတဆင့်တက်ပြီးတော့ဒါသီလဝိတုဒ္ဓိဖြစ်ပြီဆိုတော့စိတ်တဝိတုဒ္ဓိကိုတဆင့်တက်ရတာအဲ့တော့ဦးဇင်းတို့သီလဝိတုဒ္ဓိဘိုင်းမှာတော့သီလဝိတုဒ္ဓိကိုမိမိတို့ကဖြည့်ကျင့်ရမှာဖြစ်တယ်သီလဝိတုဒ္ဓိကိုဖြည့်ကျင့်ပြီးကမှစိတ်တဝိတုဒ္ဓိဖြည့်ရေးကိုသွားကြရမှာပေါ့အဲ့တော့စိတ်တဝိတုဒ္ဓိဖြည့်ရေးမှာတခါကြီးတို့ခုနပြောတဲ့အဲ့ဒီ ဟိုဦးဇင်းတို့ပုံလေးကိုတစ်ချက်ပြန်ကြည့်ကြည့်အဲ့တော့စေတဝိတ္တုဘိုင်းမှာကြတော့ဦးဇင်းတို့ဒါဒီမှာဟိုနိဗ္ဗာန်အညစ်အကြေးတွေကင်းစင်ရမယ်လို့ဒီလိုပြောတာနိဗ္ဗာန်အညစ်အကြေးတွေကင်းစင်ရတဲ့အတွက်ကြတော့ဒါဦးဇင်းတို့ပြောနေကြပါလို့ဒါတကကြီးတွေဟိုနိုင်နိုင်နဲ့နာဘူးထမ်းမှန်နိုင်ရည်လေးတဲ့ဝေါ့အဲ့တော့စေတဝိတ္တုဆိုတာဘာလဲလို့မေးတော့တာဥပ္ပဇာရာဟာအထသမပတ္တိယောဒါဥပ္ပဇ္ဇရသမာဓိနဲ့သမာဘက်၈ပါးကိုစိတ်တဝိတ္တုလို့ခေါ်တယ်လို့ဒါဒီလို ဒါဖွဲ့ဆိုထားတော့စေတဝိတ္တုဒီဒီဒီအ ਨੇ ဆုံးဥပ္ပဇာရတမာတိမိမိတို့ရရမယ်သို့မဟုတ်တမာပတ်ရှိပါရရမယ်ဟောအဲ့တော့ဒီညမှာဦးဇင်းတို့ဒါမိကုန်းလေးတွေရှိတာကိုဒီမှာကြော်ရင်းနဲ့ဒီမှာလေးဖြည်သွားကြရအောင်အဲ့တော့ဒီညမှာဒီစေတဝိတ္တုဒီဖြည်ရေးမှာကဦးဇင်းတို့ကအရာနည်းနည်းကြည်တယ်ဆိုကြပါဘူးအရာကြည်တယ်ဆိုတော့ကဥမာကမ္မထန်40ရှိတယ်ကမ္မဋ္ဌာန်းကလည်း40ရှိတယ်ကမ္မဋ္ဌာန်း40လုံးစီတာစေတဝိတ္တုဖြည်ရေးအတွက်ဥတည်ထားတာတွေကြီးပဲ။အော်နောက်တစ်ခါအဲ့ဒီမှာ ဟိုကမ္မထာက၄တွေရှိတယ်အာတမာရိကကနဥပ္ပဆရာတမာရိလို့ခေါ်တဲ့ကမ္မဝဆရာတမာရိတွေလည်းရှိတယ်။ဩနောက်တကဟိုဘက်မှာဇန်တမာရိတွေဖြစ်တဲ့ရူပဝဆရာဇန်တမာရိတွေရှိတယ်အရူပဝဆရာဇန်တမာရိတွေရှိတယ်။အဲဒီလိုဇန်တမာရိတွေရှိနေတဲ့အခါကျတော့ဒါတွေအလုံးကိုရရမှာလားဗျာဒီလိုမေးကြပြန်တယ်ပေါ့။အဲ့တော့ဦးဇင်းတို့ဒါကတော့ရနိုင်ရင်တော့အကောင်းဆုံးပါပဲ။ဒါဦးဇင်းတို့ကဒါဒီလိုပဲပြေကြမှာ။အဲ့တော့ဒီတမန်မရှင်ပါလုံးကိုရတယ်ဆိုတော့ဒါအကောင်းဆုံးပဲ။ ဒါအကောင်းဆုံးနဲ့ပတ်သက်လို့လည်းဦးဇင်းတို့ဘုသူတာလေးတစ်ခုပေါ့ဦးဇင်းတို့ဘုရားရှင်ဒီလည်းပဲဟိုသမထယာနိကနဲ့ဝိပဿနာယာနိကပေါ့လေအဲဒီလိုနှမျိုးဒါယနေ့မျက်မှောက်ခင်မှာလို့သိပြီးတော့ဒီနေ့ရှားရှားတွင်တွင်ကြည်ကြည်နဲ့သုံးလာတဲ့အခါကြတော့အဲ့တော့သမထယာနိကနဲ့ဝိပဿနာယာနိကဆိုတဲ့အပိုင်းမှာဒါတို့တကကြီးဒီကမာကြီးစဉ်းစားဖို့ဝိပဿနာယာနိကဝိပဿနာတက်တက်သွားလို့မရဘူးလားဒါမရဘူးလို့ပြောနေတာမဟုတ်ဘူးရပါတယ်သို့တော့ စပြီးတော့ဟိုဥပမာလေးမပြောခင်ပါဦးဇင်းတို့တို့တခိုင်းကြီးတွေဒီမှာတမထယာနိကလာဦးဇင်းတို့ဘုရားရှင်ကဝိပဿနာယာနိကလာဝိပဿနာယာနိကအဲဝိပဿနာယာနိကပိတရားနာကြည့်ပေါ်လေးပြီးတဲ့အခါကျတော့ဟိုမှန်လားမှန်လားပြန်ပြီးတော့တက်ကြည့်ရအောင်အဲ့တော့ဦးဇင်းတို့ဇာမတော့ဘာပြောတာလဲဆိုတော့အာနာပါနစလောတဲ့ဇာနဲ့တမပိစိတ်တို့ကတရေဝပါရကံကတ်တော်ဝိပဿနာ ဝဋ္တတဝမက္ခပฏิပါတိယအကမကဝဒေနတဗ္ဗကိတိတေခေပိတဝလမ္မာတံမောတိအပိတံမုဇတိဆိုပြီးတော့ဒါဘုရားရှင်ဘုရားဖြစ်တဲ့အပိုင်းလေးကိုဖွင့်ထားအဲ့တော့ဘုရားရှင်ဒီတို့ဒကာကြီးတွေဒကမာကြီးတွေသိတဲ့အတိုင်းပဲမာသက်ကလေးတရား၃ခုနဲ့ဒါကစုံလားပြည့်နေမှာပေါ့ဒါသူဇာတာ လူတဲ့ ဒါနုကနာစွမ်းကိုဖုံးပေးပြီးတဲ့အခါဦးဇင်းတို့ဘောဓိပင်ခြေရင်းကိုဘုရားရှင်စပြီးတော့ချင်းကပ်လာတယ်။ချင်းကပ်လာပြီးတဲ့အခါကျတော့အဲဒီဘောဓိပင်ရင်းမှာဦးဇင်းတို့ဒါထိုင်ပြီးပေါ့လေဒါမျက်စိစုပ်ကိုကျဲပြီးတော့ဒါရဏဂရပလင်ပေါက်တဲ့အခါထိုးပုံမှန်ထိုင်ပြီးတော့ဘုရားရှင်ဘုရားအထုတ်ဘုရားအထုတ်တဲ့အခါမှာဒီအဖော်စံဖုံးပေးပြီးတဲ့ဘုရားရှင်ကြီးစထိုင်တာ။ဒါမြတ်တို့တကယ်ကြီးတွေမိုက်ကြီးသိတယ်ကုတိအားပဝိတိဝါဒနုတ္တိညာဒိဗစကုညာကုတိအားအာတဝခယညာဆိုတဲ့ဒီညာသုံးပါးကိုဦးဇင်းတို့ ညဦးရန်တန်ကောင်ရန်မိုးတောက်ရန်ဆိုပြီးဒီမှာရတယ်အဲ့မတိုင်ခင်မှာဦးဇင်းတို့ဘုရားရှင်ကြီးတမထတွေကိုအားထုတ်ခဲ့တာဘာကိုအားထုတ်ခဲ့တာတမထအားထုတ်ခဲ့ပါတယ်ဗျာတမထကိုအားထုတ်ဒီတမထကလည်းဒီမှာအားထုတ်ပါလားဆိုတော့ဘုကမှာကောက်ကငယ်ဗုဒ္ဓမင်းကြီးရင်ကိုဘုရားရှင်အလောင်းတော်ရောက်ခါမှာထပြီးတော့တမထအားထုတ်တာဘယ်လိုလဲမဟုတ်ဘူးဦးဇင်းတို့ဒုက္ခရစရိယအကြီးငယ်အာရဏဥဒကတို့ရှိမှာတပည့်ခံကဘုရားရှင်ကြီးဒါဒီဇန်သမာဘတ်တွေကိုယာပြီးသားဖြစ်ဘုရားအလောင်းတော်သည် သမာဓိတွေကိုရပြီနောက်ဒုက္ခရစရိယကျင့်ကျင့်ပြီးတဲ့အခါကျမှဦးဇင်းတို့ဒီမြေစီမပရိပရာလမ်းကိုပြန်ပြီးတော့ရွေးချယ်အဲ့မြေစီမပရိပရာလမ်းကိုစပြီးရွေးချယ်တဲ့အချိန်မှာလည်းဘုရားရှင်ကဒီဘုရားပြည့်မဲ့ကစုံလားပြည့်နေမရောက်ခင်အတွင်းမှာလည်းပဲဒီဇန်သမာဓိတွေကိုဦးဇင်းတို့တွင်တွင်ကြည်ကြည်ကြီးနဲ့တကယ်ကိုဟိုဝတိဘောနိုင်နေအောင်လေ့ကျင့်ထားတယ်လို့ဒါဦးဇင်းတို့ဒီမှာယူဆရတယ်။ဘာကြောင့်တရားကိုပြောတော့ဆိုတော့အခုခုနပြောတဲ့စကားလေးကိုပြန်ကောင်းအောင်အဲ့တော့အဲ့ဗောဓိရေပင်ရင်မှာဘုရားရှင်ဘုရားဖြစ်တာနဲ့ပတ်သက်လို့ခုနဇာကဘာပြောတော့ အာနာပါနစရုပ်တိဇာနဲ့သမာပိစိတ်တော်အာနာပါနစရုဒ္ဓဇံကိုဝင်စား၍ဝင်စားတော့အာနာအာနာပါနစရုဒ္ဓဇံကိုဝင်စားပါတယ်ခင်ဗျာအာနာပါနသရုတ်တေဇာနဲ့အာနာပါနသရုတ်တဇံကိုသမာပိစိတ်တော်ဝင်စား၍တဒေဝပါဒကံကတ္တဝဒုအာနာပါနသရုတ်တဇံကိုပင်လျင်ပါဒကံကတ္တဝအခြေခံထား၍ဘာရဲ့အခြေခံဆိုဝိပဿနာရဲ့အခြေခံဘာရဲ့အခြေခံဝိပဿနာအခြေခံ ပါရကဒုအာနာပါနသတ္တရဇံကိုပလင်အခြေပြု၍အခြေခံထား၍ဝိပဿနာဝိပဿနာတရားကိုတတဝါပါများ၍မက္ကပရိပါရိယမက်အစဉ်အပြင်ဘာအစဉ်အပြင်မက်အစဉ်အပြင်သောတာပတိမက်သဂါတဂါမိမက်အနာဂါမိမက်ဆိုဒီမက်အစဉ်အပြင်တခါတည်းကိလေသာတွေကိုပယ်တတ်တော်လာတာအကမက်ကိနာအဒါအမြတ်ဆုံးမြတ်ဆိုတာဒီညမှာအရတ္တမက်ကိုပြောတာနောက်ဆုံးတပ္ပကိလေသေအလုံးစုံသောကိလေသာတို့ကိုဖေပစ်တော်ကုံစီ၍ ဒါတမ္မာသဘောတွေတမ္မာသဘောတွေညာကိုပိတံမုတ်တိထိုးထွင်းရတည်ရလို့ဘုရားဖြစ်တယ်လို့ပြောတာလေအဲ့တော့အဲ့မှာကြည့်လို့ရှိရင်ဘုရားရှင်ကဒီဘောဓိပင်အောက်ကိုထိုင်တဲ့အခါမှာဒါအာနာပါနစတုဒ္ဒဇံကိုရအောင်အာမထုတ်ဘူးလားထုတ်သလားထုတ်ပါတယ်ဗျာဟုတ်တယ်ဒါဆိုရင်ဘုရားရှင်ဒီဒီမှာဒီညာလေးကြည်ချင်းအပြင်ပဲသမထယာနိကလားဥသဒနာယာနိကသမထယာနိကပါဗျာသမထယာနိကပဲနော်ကဲဒီမှာလားဆိုတော့မဟုတ်သေးဘူးကိုတကယ်တကယ်ကြီးစက်ကြီးအဲ့မှာဟို ပုဒ္ဓိအာဆိုပဝေနိဝါနုတ္တိညာဒိဗ္ဗစကုညာအာတဝခယညာဆိုဒီညီအဘိညာဉ်တွေကိုဒီညာတော်တွေကိုရတဲ့အခါမှာအဲ့ပဝေနိဝါသနုတ္တိညာဆိုတာဒါအဘိညာဉ်ပဲအဲ့ဒါကလည်းပဲတို့တကကြီးဒီကမိုက်ဒီဒီဇန်သမဘတ်တွေမရဘဲနဲ့ဒီပုဂ္ဂိုလ်နေဝါဒနုတ္တိအပိညာဉ်ဆိုတာရပါမလားမရနိုင်ဘူးပြီးတော့သိနိုင်တယ်ဆိုတယ်ဒီဉာဏ်တော်မြတ်ကိုတမာတိတမထတွေကိုအာမထုတ်ပဲနဲ့ဘုရားရှင်ဘုရားအရှင်အလောင်းတော်ဘုရားမှာရပါမလားမရပါဘူးဒါကြောင့်မလို့ဦးဇင်းတို့ဘုရားရှင်ဒီ ခိုင်ခိုင်မာမာတကကြီးတကမကြီးရဲရဲတင်းတင်းတော့ဒါတန်တိတ်တန်ချဆုံးဖြတ်လိုက်ပါဦးဇင်းတို့ဘုရားရှင်ကဘာယာနိကသမထယာနိကပါဗျာ။အဲဒါဆိုဘုရားရှင်ဒီသမထယာနိကလားလို့မေးတခါကြီးတွေဓမ္မကြီးတွေလဝဲတော်ရံရှင်မောဂလန်ဒါရှင်သာရိပုတ္တရာမရဘူးလို့ပြောတာမဟုတ်ဘူးနော်ဒါထင်ရှားတာကိုပြောပြတာရှင်မောဂလန်ကဘာဘိညာဉ်မရမှာဣတရေရဘိညာဉ်ရမှာဣတရေမရဘူးလား ဘိညာဉ်မှာတွေ့တဲ့ရတယ်အဲ့တော့အဲ့ဒီရှင်မောဂလန်ဒီလည်းပဲဒီဘိညာဉ်ကြီးရတာတမာတိကိုတမာတိထူထောင်လို့လားမထူထောင်လို့လားထူထောင်လို့ပါဗျာထူထောင်လို့အဲ့တော့အဲ့ဒါလည်းသမဏယန္တိကဆိုကြပါစို့ဒါတော့ဘုရားရှင်လက်ထက်ကရေပုံရဦးစင်းတို့အများစုကတော့ဒါသမဏယန္တိကပဲညားကြပါကဲထားဟောနောက်တစ်ခါအဲ့တော့ဒီဟာဦးစင်းတို့ဘုရားရှင်ဒီလည်းပဲဒါသမဏယန္တိကတက္ကနာဝကမာတာဝကတွေနဲ့ဒါသမဏယန္တိကကဲထား အဲ့တော့ဦးဇင်းတို့ကဒီညမှာသမထယာနိကနဲ့ဥပဒနာယာနိကတွေကိုနည်းနည်းလေးချင်းထိုးပြီးတခါပြောခြင်းပြန်အဲ့တော့ဒကာကြီးဒကာမကြီးတွေဒီဝိပဿနာပိုင်းကိုဦးဇင်းတို့ကူးတဲ့အခါမှာသမထယာနိကနဲ့ဝိပဿနာယာနိကဘာကွာလဲလို့မေးတော့ဝိပဿနာအလုပ်ဆိုတာကဝိပဿနာအားထုတ်တဲ့အခါမှာနောက်ပိုင်းဦးဇင်းတို့ဒါအလေးတွေကအသေးစိတ်တော့ပါလာမှာတိုးတော့ဒီနေရာမှာဦးဇင်းတို့ကြိုပြောထားဝိပဿနာတကယ်အားလုပ်တဲ့အခါကျတော့ဒီဝိပဿနာအလုပ်ကဘာနဲ့တူတုံးဆိုတော့ စစ်မြေပြင်စစ်တလင်းမှာစစ်တိုက်နေရတာနဲ့တူဘာနဲ့တူတော့စစ်မြေပြင်မှာစစ်တိုက်တဲ့စစ်တိုက်နေရတာနဲ့တူတယ်ဟုတ်ပလားဟုတ်ပါအဲ့တော့ဘလို့စစ်တိုက်နေရတော့မျိုးတခါတဲ့ကိလေသာတွေကဝင်လာတာပဲတို့တကယ်ကြီးတကမိုင်းကြီးကိလေသာမကုန်ခန်းနေတယ်လို့ကြောင့်ကိလေသာတွေကလည်းဝင်ဒီကိလေသာတွေကိုနိုင်အောင်ဒါတိုက်နေရတာအဲ့တော့ယောနာဓမ္မသင်္ခါရတွေကိုမိမိကမြင်အောင်ကြည့်ရတယ်တို့ယောနာဓမ္မသင်္ခါရတွေကဒါ ဖြစ်ဖြစ်ခဏမသက်တစ်သက်သက်ဖြစ်ဖြစ်နေပြီးပြီးတော့ဖြစ်ပြီးတော့ပြက်နေတာကိုလည်းမိမိတို့ကဉာဏ်နဲ့မြင်အောင်ကြည့်ရတယ်ကြည့်ပြီးတော့မှဟောဒါခဏမသက်တစ်သက်သက်ဖြစ်နေတာကိုကြည့်ပြီးတော့အိဋ္ဌာအိဋ္ဌာခရထေနာကုံကုံသွားတယ်ပြူပြူသွားတယ်ဒီကလေးဖြစ်ပြီးနာနဲ့ပြက်ပြက်သွားတယ်ပြက်ပြက်သွားဒါတော့အိဋ္ဌာခရထေနာဒါကုံကုံသွားတဲ့သဘောကိုကြည့်ပြီးနောက်တစ်ခါဒုက္ခံအိဋ္ဌံခရတိနာဒုက္ခံဘယတိနာဆင်းရဲတဲ့အတွက်ကြောင့်ဒါဘယဘေးပြင်းနေမြင်ရတယ်။ဟောဘေးအန္တရာယ်ပြင်းနေမြင်နေတယ်။ဒီလိုကြောင့် ဒုက္ခဆင်းရဲတွေဘလို့ဘေးရနေရမြင်တော့ခဏမဆက်တသက်သက်နဲ့ဖြစ်ပြနေတဲ့တို့ကြောင့်ဖြစ်ချင်းပြချင်းတန်ချက်ပြင်းအမြတ်မပြတ်နှိမ့်ဆက်နေတဲ့တို့ကြောင့်ဩဒါဆင်းရဲပါလားဩနောက်တကအနတ္တအာတာရကတိနာအနိတ္တနာမရှိဘူးဟာဘူးအခိုင်မာအနိတ္တနာမရှိဘူးအစိုးမရဘူးသို့တော်ကြောင့်အနတ္တဆိုပစ္စည်းယုံနာဓမ္မသင်္ခါရတွေဖြစ်ချက်တွေကိုကြီးပဲမြင်အောင်ကြည့်ပြီးတော့အနိစ္စဆိုတဲ့ဖြစ်ချက်ကြီးဒုက္ခဆိုတဲ့ဖြစ်ချက်ကြီး အနတ္တဆိုတဲ့ပြည့်ချက်ကြီးတွေကိုတမ္မာဒိဋ္ဌိဉာဏ်ပညာကိုယ်ပိုင်ဝိပဿနာဉာဏ်ပညာနဲ့တခါလေတွင်တွင်ကြီးမြင်အောင်ကြည့်ပြီးတော့မှယူပွားစဉ်ချင်းပြီးတော့လက္ခဏာကြီးသုံးတယ်တင်နေရတဲ့အတွက်ကြောင့်အင်မတန်ယောဂီကပင်ပန်းတယ်။နောက်ပင်ပန်းတဲ့အခါကျတော့ဝိပဿနာကခုနစစ်တလင်းဟိုရှိကတော့တခါကြီးစစ်တလင်းဆိုတာခုလိုတနေရာတွေကအလန့်ပြီးတော့ဒါဟို control လုပ်လို့ရတဲ့ခင်မဟုတ်ဘူးဟုတ်ပလား။ရှိကစစ်တလင်းမြင်တာတကယ်ပြည်သူပြည်သားတွေလည်းမနာအောင်တခါလေတိုင်းကြီး နှစ်ပြေချမ်းအင်နန်ကျယ်ဝန်းတဲ့တနေရာကိုရွေးချယ်ပြီးတော့အဲ့မှာစစ်တလင်းအနေနဲ့တတ်မှတ်ပြီးဟိုဘက်ဒီဘက်ကိုဟိုကုန်းချင်းနားချင်းကိုချင်းအနေနဲ့ဒီလိုနေရာယူပြီးတော့ဒီခါလေးထွက်ထွက်ပြီးစစ်တလင်းမှာနှစ်ဖက်ဒါကြတာပေါ့စစ်တက်တဲ့အခါကျဘာလို့တော့ဒါစစ်သူရဲကောင်းတွေကဘာလို့တော့ဒီခါလေးဒီနားကိုတဲ့နေရာလေးမှာဒီခါလေးနားကြနားပြီးအင်အားရှိပြီးသူဒီခါလေးထွက်စစ်တလင်းထွက်ဒီဘက်ကထွက်ဟိုဘက်ကထွက်ထွက်ပြီးတိုက်တိုက်လို့ဒီခါလေးသူတင်ကိုတင်တိုက်လို့ပြင်ပန်းလာတယ်ဆိုဘယ်ပြန်ခေါ်ရတာနားတဲ့နေရာလေးကိုပြန်ပြီးတော့ ကရုပ်ချင်းကိုပြန်ပြီးတော့ကိုးကိုးပြီးတခါထွက်တိုက်ဒီလိုတိုက်ကြရအဲ့လိုပဲဝိပဿနာလုပ်တဲ့အခါကျသိပင်ပန်းလာတယ်ယုံနာမှာသင်္ခါရတွေရဲ့အဖြစ်ချက်တွေကိုပဲကြည့်ပြီးတော့ယူပွားစဉ်ချင်းသုံးသပ်နေရတော့ဝိပဿနာချမ်းသာမရှိဘူးဝိပဿနာဒုက္ခမရဘူးလားဒီလိုမရှိဘူးလို့ပြောနေရတော့မဟုတ်ဘူးဒါမဲ့တကယ်တွင်တွင်ကြဲကြဲရှုလာလို့ရှိရင်ပင်ပန်းလာတဲ့သဘောတော့ရှိတယ်ပင်ပန်းလာတဲ့အခါကျတော့သမထယာနိကမဟုတ်လို့ဝိပဿနာယာနိကပုဂ္ဂိုလ်တက်တဲ့ဝိပဿနာပေါ့ဒီအပြင်ဒုက္ခဝိပဿနာလို့ခေါ်တာပေါ့ အစိုးအစိ6ခန်းနေတဲ့ဒုက္ခဥပဒနာလို့ပဲပြောပြောတုဒ္ဒဥပဒနာဥပဒနာတက်တက်သွားတဲ့ပုဂ္ဂိုလ်လို့ပဲပြောပြောသူပုဂ္ဂိုလ်မှာသူကနားကိုရမရှိနားကိုရမရှိတော့သိပင်မလာရင်ဘာလို့ရလဲတရားကိုနားပြလိုက်ရဒါကလည်းကမ္မထာအထုတ်တော်ကိုခဏနားပြီးတော့အဲနားနေပြီးကမှတခါပြန်အထုတ်ရတယ်ဒါကဒုက္ခဝိပဒနာတနည်းအားဖြင့်တုဒ္ဒဝိပဒနာယာနိကပုဂ္ဂိုလ်များကဒီပုံစံကဲ့သို့ရှင်းသုံးရဘာလို့သူ့မှာနားကိုတရားမရှိဘူးဒါပေမဲ့သမထ ပြီးအားထုတ်တဲ့ကသူကသမထဆိုတဲ့ဒီချမ်းသာမှုလေးပေါ့သမထကသူကသမာဓိရှိတဲ့အခါကျတော့ကိုယ်စိတ်ကချမ်းသာပြင်းစနိဗ္ဗာန်နေဘုတလောကဥစဉ်တို့ပြောသလိုပေါ့ပြင်းစနိဗ္ဗာန်နေပဟိနေနိဗ္ဗာန်တရား၅ပါးပြီဆိုရင်နိဗ္ဗာန်တရား၅ပါးကကိုပယ်သွားပြီဆိုတာနဲ့ခွာထားပြီဆိုတာနဲ့ပြင်းစနိဗ္ဗာန်နေပဟိနေပမုဒိတတဟောတိစိတ်ထဲမှာလည်းဝမ်းမြောက်ပမုဒိတတပိဋိဇာယတိဝမ်းမြောက်လာပြီဆိုစိတ်ထဲမှာနှစ်သက်လာပိဋိတတပိဋိတာတတိပိဋိမနတာဒုက္ခံဇာယတိ ပဋိမနတာပီတိရှိနေတဲ့ပုဂ္ဂိုလ်ရဲ့စိတ်ကသာချမ်းသာလာတယ်ဒုက္ခတသမာရိယတိချမ်းသာတဲ့ကိုယ်စိတ်ရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်ဒီတည်ကြည်ရတယ်ဒီလိုဒါဦးဇင်းတို့တမညဖလာတော့မှာဒါဒီတိုင်းပဲဒီနေ့ကြာကြာပေါ်တာအဲ့တော့အဲ့မှာနိဗ္ဗာန်၅ပါးကွာသွားပြီသမထအာတုလို့နိဗ္ဗာန်တရား၅ပါးကွာသွားပြီဆိုတဲ့တခါတည်းဝမ်းမြောက်လာဝမ်းမြောက်တာနေပြီးတော့နှစ်သက်မှုဖြစ်လာတယ်ကိုယ်စိတ်နှပါးကအေးချမ်းပြီးတော့ချမ်းသာလာတယ်ဒီလိုဖြစ်လာတာ အဲ့တော့သမသမထသမကစပြီးတော့သမထအထုတ်တယ်ကိုကဒါချမ်းသာချမ်းသာလို့ကဲသမထကနေသမထကိုခုနကဦးဇင်းတို့ဘုရားလောင်းလို့ဆိုရင်ဒါအာနာပါနသရုဒ္ဓဇံလောက်ကိုဒါအခြေခံဝိပဿနာရဲ့အခြေခံပြုပြီးဝိပဿနာရှုပြီးဆိုကြစို့ဝိပဿနာရှုတော့ခုနလိုပေါ့စတိတင်းမှာထွက်တိုက်တို့ကလည်းယုံနာဓမ္မသင်္ကာရတွေကပြစ်ချက်တွေကိုပဲတောက်လျှောက်သမထတိဉာဏ်ဉာဏ်နဲ့မြင်အောင်ကြည့်တော်တော်လေးပေါင်းများအထုတ်လိုက်လို့ပင်ပန်းလာပြီလို့ဘာလို့အလုပ်ထိုယောဂီကခုနသူ့မှာ သမထဆိုတဲ့ နားကိုစရာလေးရှိတော့တရားထိုင်ဖြုတ်လိုက်ကြရပင်မလုံးလို့တရားထိုင်ဖြုတ်လိုက်ကြရမလိုဘဲနဲ့တခါတည်းဇန်သမာဘာကလေးကိုရထားတဲ့ဇန်သမာဘာကလေးကိုပြန်ဝင်စားပြီးတော့နေ။အော်ဇန်သမာဘာလေးဝင်စားလိုက်လို့ရှိရင်ခုနလိုပေါ့7မိနစ်15မိနစ်လောက်သို့မဟုတ်နိုင်ရွယ်လောက်ကလေးဇန်သမာဘာကလေးဝင်စားလို့ပထမဇန်ဒုတိယဝင်စားရင်ဒါတတိယဇန်ဒီလောကီချမ်းသာတွေတက်မှာဒါအသာဆုံးအမြတ်ဆုံးလို့ဒါရသကြီးရဲ့ရိယာသူတော်ကောင်းတွေကချီးမွမ်းတာပဲ။သရုတ်ရဇန်ဒီမချမ်းသာဘူးလားမသိဘူး။သရုတ်ရဇန်မှာသူကဒုက္ခမရှိတော့ဥပ္ပခါပဲရှိတော့တဲ့အတွက်ကြောင့်ချမ်းသာရဲ့အထွတ်အထိပ်ဒီတတိယဇန်ပဲ။ အဲ့တော့တတိယဇန်လောက်ကလေးနဲ့ချမ်းသာကိုသိပြီးတော့သဘောကျတဲ့ပုံကိုဆိုရင်တော့ဒါတတိယဇန်လောက်ပြီးမှနေလိုက်လို့ရှိတယ်အင်မတန်ကိုပြင်းပြန်ပြီးတော့သာနာဒုက္ခလေးတယ်ပေါ့အဲ့တော့မလို့တည်တည်ငြိမ်ငြိမ်လေးနဲ့ဒါဥပက္ခလေးနဲ့ငြိမ်းချမ်းမှုကိုလို့ဆိုတော့ဒါသရုပ်ရဇန်လောက်ဒီဝင်လာလို့ရတယ်တော့မလို့ကိုကျန်နေတဲ့တဲ့အရုပဇန်နဲ့ရလို့လေအာဂါသနိသာယနာဇန်ဝိညာဏိသာယနာဇန်အကိတညာယနာဇန်နေဝတညာနာတညာယနာဇန်ဆိုတော့ဒီဇန်တစ်ပါးပါးကိုဝင်စားခြင်းနဲ့ဒါရတာအဲ့လိုဇန်သမားမတစ်ခုခုထဲမှာကိုကဝင်စားနေတော့9မိနစ်10မိနစ်စသည်အပြင်နေပြီးတဲ့အခါတခါပြန်ပြီးခုနဟိုစစ်တီကြီး ဟိုစစ်တလင်းတွေကိုထွက်ပြီးတိုက်တယ်လို့ပေါ့တခါပြန်ပြီးတော့ဥပဒနာကိုယုံနာဓမ္မသင်္ခါရတွေကိုပြန်ပြီးတော့ရှုပွားဆင်ခြင်ပြီးတော့ထိုယုံကေကုနာမမြဲခြင်းဆိုတဲ့အိဋ္ဌဆင်းရဲခြင်းဆိုတဲ့ဒုက္ခအခြေခံခံမှာနှစ်သာရအပြင်ဒီတတ်မနေခြင်းသို့မရခြင်းဆိုတဲ့အနတ္တဆိုတဲ့လက္ခဏာကြီးသုံးနာပြန်ရှုရှုလို့ရတယ်ဆိုလိုရင်းကသူကတက်တောင့်တက်တာနဲ့ဒီကိုယ့်ရဲ့ဟိုတဏှာကိုဆင်းရဲမှာဒုက္ခမှာလွတ်မြောက်ရလွတ်မြောက်ရအောင်ကျင့်နေကိုကျင့်တဲ့အခါမှာတက်တောင့်တက်တာနဲ့သူကသွားတဲ့လမ်းဘယ်လိုသွားတဲ့လမ်းတက်တောင့်တက်တာနဲ့သွားတဲ့လမ်းပါဗျာ တက်တောင်တက်တာနဲ့သွားတယ်အဲ့တော့ဒကာကြီးဒကာမကြီးဦးဇင်းတို့ကနိဗ္ဗာန်ဆိုတဲ့ဒီပန်းနိုင်ကြီးကိုဦးဇင်းတို့သွားတဲ့အခါမှာတန်တရာကြီးကတိတ်ရှည်ဦးမှာနော်ဟုတ်ပလားတန်တရာဒကာကြီးဒကာမကြီးဒီဘလောက်ရှည်မလဲလို့မေးဟုတ်အတိတ်တန်တရာတော့ဒါဦးဇင်းတို့မကြမ်းကြပြောသလိုအနမတကောယံဘိက္ခဝေတန်တရာဘုဗ္ဗကောတိညနာပညာယတိပဲအတိတ်ကတန်တရာခီးအစကိုပြောပါဆိုရင်တော့ဒါဉာဏ်ဖြင့်အစဉ်လျောက်တွေကြည့်တော်လဲပဲမသိနိုင်တဲ့ဒါတန်တရာကြီးအင်မတန်ရှည်လျားတယ်လို့ဒီလိုဟောတယ်ဒါဆိုရင်အနာဂတ်ကောဗျာဆိုတော့အနာဂတ်ကြတော့ ဒီကောဘာလနာတဏ္ဍာရောပဲဒီကောဘာလနာတဏ္ဍာရောဘာပြောတော့ဘာလနာသူမတို့ဤတဏ္ဍာရောတဏ္ဍာကတော့ဒီကောရှိနေဦးမှာပဲအဲ့တော့လူမိုက်ဆိုတာဒီညမှာတို့တက္ကကြီးတက္ကမကြီးတက္ကတဲ့ခုနလိုပေါ့အတုတတနေမယ်သုံးစာခိုးနေမယ်မတော်မတရားတွေလုပ်နေမယ်စသည်အားဖြင့်ပေါ့ကာမေသူမိစ္ဆာသာရကျူးလို့မယ်ဒီလိုမျိုးကာယကံဝစီကံတွေလွန်ကျူးနေမှာဒါသူမိုက်လို့ဒီလိုပြောလို့ရမလားမရဘူးဒီနေရာမှာသူမိုက်လို့ပြောယုံနာဓမ္မသင်္ခါရဆိုတဲ့ခန္ဓာ၅ပါးကိုမသိတဲ့ပုဂ္ဂိုလ်ဒီဒါအန္တပုထုဇဉ်ပဲ ဒါသူမိုက်ထဲမှာမပါဘူးလေပါတယ်အဲ့လိုယုံနာဓမ္မသင်္ခါရတွေကိုမသိဘူးဆိုခဲ့ရင်ယုံနာဓမ္မသင်္ခါရမသိဘဲနဲ့နေရင်ဒါသူမိုက်စင်းမှာဝင်အဲ့ပုံကူမျိုးတွေကသန္တနာဘာဖြစ်အောင်မှာလို့ရှည်အောင်မှာအဲ့တော့အင်မတန်ရှည်လျရတဲ့နိဗ္ဗာန်ကိုမရောက်မချင်းရှည်လျရတဲ့ဒီသန္တနာကြီးမှာတို့တကကြီးတွေဒကမာကြီးတွေဦးဇင်းတို့ဇန်သမာဘတ်တွေကိုဦးဇင်းတို့ကဟိုသမရယာနိကနဲ့သွားတာကိုဦးဇင်းတို့ကဗာနဲ့တင်သားခြင်းဆိုတို့တကကြီးတွေကမကြီးတွေဗမာပြည်နဲ့အခုတကကြီးတွေရောက်နေတဲ့အမေရိကနဲ့ဆိုလေရင်ချင်းရင်ဘလောက်လောက်စီရလဲ အကြာကြီးပါဗျာအဲအကြာကြီးစလင်းက၈နာရီတော့စီးရမှာပေါ့ဟုတ်ပလားအဲစလင်းက၈နာရီကိုတခါကြီး business class ကနေပြီးတော့အေးစီစီတက်တောင်တက်တာလေးသွားမလားရေလုံးတန်းကနေသွားမလားပေါ့ဟိုလှုပ်လို့မရပြုတ်လို့မရဟမ်အချင်းချင်းကြွကြုံနေအဲ့လိုနေရာနဲ့သွားမလားတက်တောင်တက်တာလေးနဲ့ဆင်းဆင်းလားနာနာနေနေနဲ့ business class လေးကနေသွားလာနေဘယ်တာကပိုကောင်း business class ကကောင်းပါလေဗျာအဲ့တော့ session နာရီလောက်သွားမယ်ခီးတော့မှာတကယ်ကြီးက business class ကိုရွေးချယ်ခြင်းညာပြီးတော့ လောက်ရှည်မယ်မသိသေးတဲ့ဒီတန်တရာကြီးကိုကြမှာဒကာကြီးဒကမကြီးကသမထယာနိကကိုအပေါ်လို့ချုပ်ပါလေလေဆိုပြီးတော့ပင်ပင်မမစင်းရဲရဲဆိုပြီးတော့ဝိပဿနာယာနိကရွေးချင်တယ်ဆိုတာတော်ပါမလားတို့ဒကာကြီးဒကမကြီးမတော်ပါဘူးခင်ဗျာတော်ပါဘူးဒါလေးတွေဦးဇင်းတို့ကသတိပေးခြင်းတယ်နောက်တစ်ခုကတော့ဒီညမှာဒါတွေကိုပြောနေရတာက ပြီးရင်တော့ဦးဇင်းတို့ဒါဟိုဇန်သမာဘတ်တွေမရဘဲနဲ့လေခုနဥပဒရာသမာဓိနဲ့လေရဟို ဒီဝိပဿနာအလုပ်ကိုကူးလို့မရဘူးလားရပါတယ်ဒါလည်းဦးဇင်းတို့ပြောမယ်တိုးတော့ဒီနေရာမှာတစ်ခါနည်းနည်းလေးထပ်ပြောချင်တာရှိတို့တကယ်မကြီးတွေအနေနဲ့ဒီသမထအလုပ်ဒီနောက်ယုံနံဓမ္မတွေကိုသိသိရဆိုတဲ့ဘိုင်းတွေပေါ့ယုတ်ဒီနံတွေကိုကောကောပြပြသိရမယ်ဆိုတဲ့ဒီအပိုင်းတွေကိုလည်းတို့တကယ်ကြီးဒီမကြီးတွေကပြီးခဲ့တဲ့အပတ်ကပြောကြတယ်ငါတို့လုပ်ရမယ့်အလုပ်လို့ဦးဇင်းတို့ကနားလည်စီခြင်းနဲ့ရင်ထဲနှလုံးသားထဲမှာရောက်သွားစီခြင်းနဲ့ဒီအလုပ်တွေဒီငါတို့လုပ်ရမယ့်အလုပ်ဘယ်သူလုပ်ရမယ့်အလုပ် ငါတို့လောက်ရမယ့်အလုပ်ပါဗျာအဲ့လိုလေးတော့ရောက်သွားတယ်ဘာကိုဘာကြောင့်ပြောတာလဲဆိုတော့ဦးဇင်းတို့အတွေ့အကြုံတွေတခုပြောရမယ်တခါလေးမှဒကာကြီးတွေဒကာမကြီးတွေဒီအလုပ်တွေကငါတို့နဲ့မဆိုင်သလိုဒကာကြီးတွေဒကာမကြီးတွေမထင်တတ်ဘူးလားထင်တတ်ပါတယ်ဗျာလက်တယ်ဦးဇင်းတို့လွန်ခဲ့တဲ့2000လွန်ခဲ့တဲ့10နှစ်လောက်ပေါ့လေ2010လောက်ကဦးဇင်းတို့ဟောက်မော်လမြိုင်ပေါ့ဟောက်တော့ရပင်မကိုဦးဇင်းတို့ရောက်အဲ့ဒီမှာဦးဇင်းတို့ကအဲ့တုန်းကတော့ဒီ10ဝါလောက်10ဝါဆုံးဆုံးလောက်10ဝါလောက် 10ဝါပဲပြောပါတယ်10ဝါလောက်ရောက်တော့အဲ့မှာဦးစင်းငယ်ကြီးတပါ၄၅၈ဝါလောက်ဦးစင်းလေးတပါရောက်တယ်ဟိုဇောင်းဝဲရတယ်ဦးစင်းတို့ဟိုဓမ္မစီကမပြီးသေးဘူးပေါ့သူကဦးစင်းတို့အဲ့တော့ဒီအကြီးတန်းအောင်လောက်ကလေးမှာသူကအကြီးတန်းလေးတဲ့အောင်ကိုတရားဘာဝနာအားထုတ်ခြင်းနဲ့ခဏတပြုတ်ဆိုပြီးတော့ကျောင်းပိတ်ရက်ကိုဒါဟောတော့ရလာပြီတရားအားထုတ်အားထုတ်ခြင်းနဲ့ဦးစင်းလေးကတရားအားထုတ်လိုက်တော့တခါလေဒီပြိပတ်လုပ်ငန်းမှာပို့ပြီးတော့စိတ်ဝင်စားတယ်စိတ်ဝင်စားတော့ပြိယက်ကိုပြန်ပြီးတော့မလုပ် ရှင်ဘူးပြိပတ်ပဲအာထုတ်မယ်ဆက်ပြီးအာထုတ်ဒီလိုအာထုတ်နေတဲ့အခါကျတော့မိခင်ဖခင်တွေကကျတော့အဲ့လိုမဟုတ်ဘူးမိခင်ဖခင်ကဘာလို့ဘာဖြစ်စီကျင်တော့အာတခါကျရှင်များဗော်လေးတော့ဓမ္မစီရောက်ပြီးတော့ရမှအဘီလေးတော့ရအောင်မှအမီလေးတော့ရအောင်မှဆိုရဲမိဘဖြစ်ဇန္တာကရှိအဲ့တော့မိဘတွေကသားရှိတဲ့နေရာလိုက်လာလိုက်လာတဲ့အခါကျတော့လိုက်လာတဲ့အခါကျတော့သားလို့သူကဟာဒကာကြီးဒီမကြီးရောက်လာတဲ့အလောပဲတရားဝင်အောင်9ရက်လောက်တရားဝင်ပါဦး9ရက်လောက်တရားဝင်ပါဦးဆိုတော့ လိုက်လာတာကတရားဝင်အောင်လိုက်လာတာဟုတ်လားမဟုတ်ဘူးသားကိုတွေ့ခြင်းလို့သားကိုချောင်းမြပြီးတော့ပြန်ခေါ်ခြင်းလို့လိုက်လာတာဒါပေမဲ့တွေ့တဲ့အခါကျသားလို့သူကဘာလို့တော့ခုနှစ်လောက်တော့တရားဝင်မအောင်ဒကာကြီးတွေဒကာမကြီးတွေဆိုတော့ဒကာလေးအဲ့ဦးစင်းလေးကဒကာကြီးနဲ့ဒကာမကြီးတရားဝင်လိုက်တဲ့အခါကျတော့ခုနှစ်လဲပြည့်ကိုပြန်မယ်ဆိုတော့သားလို့သူနဲ့တွေ့ကြတယ်ပေါ့ပြန်မှာနေတွေ့တဲ့အခါကျတော့ဦးစင်းလို့သူကပြောတယ်ဒကာကြီးတွေဒကာမကြီးတွေကဲဒီမှာကြည်စမ်းစားစရာလဲပူရလား ဂရိကမကြီးရိတ်တာမှာဇာစီရပူရပါမပူရပါဘူးဗျာဗျာဇာစီရလည်းမပူရဘူးဝိနေစရာလည်းမပူရဘူးမပူရဘူးဆောင်းချောက်ပြီးတယ်ဝိစရာလည်းမပူရဘူးအဲ့တော့တကယ်ကြီးဒီမကြီးဇာဝိနေဘာမှမပူရဘူးတရားလေးအားထုတ်နေပါလားတလူပြောတယ်အဲ့တော့ဒကာကြီးဒကာကြီးဒကမကြီးတွေကဒကာကြီးဒကမကြီးကိုမေ့ကြည့်မယ်အဲ့လိုများဒကာကြီးဒကမကြီးကိုပုဂ္ဂိုလ်တဦးတယောက်ကပြောမယ်အဲ့မှာရိတ်တာတွေမှာသွားသာဝင်နေရတဲ့ဘာမှမပူရဘူးတရားအထုတ်ပါလားဆိုဒကာကြီးဒကမကြီးဘယ်လိုပြောလဲ ခဏနေပါအောင်ဗျာလို့ပြောပါမယ်ဗျာနေတော်သေးရမို့တခါကြီးခဏနေပါအောင်ပြောဟုတ်ပလားအဲ့ဒါဘယ်လိုပြောနေတင်တော့ဦးဇင်းတို့ယုံလဲဆိုတခါကြီးဒီကောင်ကြီးဒီသားဟိုယုံမှာတော့မဟုတ်ဒါဦးဇင်းကဒီဦးဇင်းလေးကိုယ်တိုင်ပြောပြတော့အဲ့နဲ့သူကအဲ့လိုပြောတယ်တဲ့သူခမဲတော်နဲ့မေတော်ဘူးတခါကြီးဒီကောင်ကြီးဇာဝိနေလည်းမဘူးအဲ့မဘူးအောင်အဲ့တော့ဒီမှာတဝါတလီလောင်လေးတရားလေးအထုတ်ပြီးတော့နေပါအောင်လားဆိုတော့အဲ့ဒီတခါကြီးကဦးဇင်းလေးရဲ့တခါကြီးကအဲ့ဒီတခါကြီးဦးဇင်းလေးကိုပြန်ပြောတယ်တော့မဟုတ်တော့ ဘာလဲတော့အရှင်ဘုရားကလည်းအလုံးမမဟုတ်တာဘူးတဲ့ဘာလဲတော့အလုံးမမဟုတ်တာပါအဲ့တော့ဒီတရားထုတ်တယ်ဆိုတာကို तू ကအလုံးလုံးမထင်ဘူးဟုတ်မလားကြီးပွားရေးကြီးပွားရေးလည်းလည်းချောင်းလည်းလုပ်ပြီးတာရေးသမီးရေးလုပ်နေတာကိုပဲအလုံးလို့ထင်တာတရားထုတ်တာကိုအလုံးလို့မထင်ဘူးအလုံးလို့မထင်ဘူးဆိုတော့ဒါဥစဉ်ကဒါဝေဖန်လို့တဲ့စိတ်နဲ့ဒါကိုနှိမ်ချပြီးတော့ပြောတာမဟုတ်ဘူးဒါဥစဉ်တွေကိုလည်းဥစဉ်တို့ကြီးညိုပါတယ်ဒါပေမဲ့ဒီ ဦးဇင်းတို့ဗုဒ္ဓဘာသာလူတွေတဲမှာကိုကဒါယဟန်မေတော်ခမဲတော်တွေတဲမှာကိုဒါဒီသဘောလေးတွေဒီခါလေးရှိနေတာငါတို့တွေဒီလိုသမထဝိပဿနာဆိုတဲ့ဒီဘာဝနာတွေကိုကြည်ညံကြိုးကိုအားထုတ်ရမယ်ဒါငါတို့လုပ်ရမယ်အလုပ်လူကိုစိတ်ထဲမှာမရှိတာဒီလိုပြောလိုက်တယ်ဆိုတာတကယ်ရင်ထဲမှာမရှိဒီကလုံးတွေထွက်လာပါမလားထွက်လာဘူးဟုတ်ကလားအဲ့တော့အရှင်မြတ်ကလည်းအလုံးမမဟုတ်ဘူးဆိုတော့ဒီဟာကိုသူအလုံးလို့ကိုခံယူမထား အဲ့တော့ဦးဇင်းတို့ဖြစ်စီနေတာဒီဟာတွေကိုငါတို့လုပ်ရမယ်အလုပ်လို့တော့တို့တကကြီးဒီကမကြီးနှလုံးသားထဲမှာရောက်နေသေးတယ်မလုံနိုင်သေးတာဒါအပြစ်မဟုတ်ဘူးဦးဇင်းတို့ဒါနားလည်ပြီးနိုင်နေမိမိတို့အချင်းကြီးအရာတကကြီးဒီနိုင်ရောစင်တွေကလည်းများလာတော့ဒါကစွန့်မှုကလည်းမခက်ဘူးလားခက်လာတယ်တွန်းတော့ဒါကိုဦးဇင်းတို့ကအပြစ်လို့မပြောဘူးတွန်းတော့ဒီလိုပဲပေါ့ဒါနည်းနည်းနည်းနည်းနဲ့ဒါလေးတွေကိုဟိုဟိုနည်းအောင်နည်းအောင်လှုပ်သွားမယ်နောက်တစ်ခါဦးဇင်းတို့သာသာတော်မှာလည်းထင်ရှားရှိတာပဲဝိတ္တကာတို့နာရဘိန်တို့ဆိုတာလည်းဒါတရားတည်ထောင်တဲ့လူပေါ်မှာနေရင်လည်းပဲဒါ အရိယာသူတော်ကောင်းတွေဖြစ်နေတာသံဃာကြီးမှာဒါအရိယာသူတော်ကောင်းအဖြစ်ကိုကုမြောက်သွားနိုင်ပါပဲအဲ့တော့အဲ့အမျိုးနဲ့လည်းသွားလို့တော့ရပါပဲတွတ်တော့ဒီအလုပ်တွေသမထဝိပဿနာအလုပ်သွားမှရိတ်တာမှနေမှမဟုတ်ဘဲနဲ့မိမိတို့ရဲ့နေ့စဉ်ဘဝမှာလည်းအချိန်ရရတယ်လို့ငါတို့လောက်ရမယ်ဆိုတယ်အသိဉာဏ်လေးနဲ့အသိသတိတရားလေးတော့တို့တကကြီးတွေဒီကမကြီးတွေမှာဆွဲဆွဲမြင်မြင်ရှိသွားသိချင်တာဟုတ်ပလား ဟုတ်ပါတယ်ဟုတ်ကဲ့ကျွန်တော်တို့ဒါတွေကိုဆက်ပြီးတော့သွားကြရအောင်ဒါကြောင့်မလို့တို့တကယ်ကြီးဒီမိုက်ကြီးဒီသမဏဝိပဿနာဆိုတဲ့အလုပ်တွေကိုကိုယ့်အလုပ်လို့ရှင်ထဲမှာတွေးထားပါဟုတ်ပလားဒီမိုင်းဒီမိုင်းလောက်တယ်မဟုတ်ပါနဲ့ဟုတ်ပလားကဲကောင်းပြီအဲ့မှာဦးဇင်းတို့ဒီစိတ်တဝိတ္တုဒီပိုင်းလေးကိုပြန်သွားကြရအောင်အဲ့တော့စိတ်တဝိတ္တုဒီပိုင်းမှာကမ္မထအရာကြည့်မယ်ဆိုလဲကမ္မထက40ရှိတယ်အော်နောက်တကခုနတမာတိအရာကြည့်မယ်ဆိုလဲတမာတိကခုနဥပ္ပဇ္ဇရာတမာတိနဲ့တမာဘက်၈ပါးဆိုပြီးတော့ဒါဇန်တမာတိကြီးရှိတယ် အဲ့တော့ဒီနေရာမှာဒီဥပဇာနာတမဇန်တမဘက်တွေကိုရမှာလားဗျာဒီကမ္မဋ္ဌာန်း40ကိုတချို့တို့ကအကုန်အားထုတ်ရမှာလားသွားလုံးကရမှာလားလို့ဒီလိုဆိုတဲ့အခါကျတော့ဟိုသမထကမ္မဋ္ဌာန်း40ကိုအကုန်လုံးအားထုတ်ရမှာလားဆိုတဲ့အပိုင်းမှာနော်ဟိုအကုန်လုံးအားထုတ်စီရတော့ဟိုမိမိစံနာအလျောက်ပေါ့တစုံတစ်ခုတစ်လေကိုအားထုတ်လို့လေဒါရပါတယ်ရတယ် အတို့တော့တမာရီတစ်ခုခုတော့ရအောင်အားထုတ်ရခုနဥပ္ပဇာနာတမာရီတော့တော့အနည်းဆုံးရအောင်အားထုတ်ရမယ်သို့မဟုတ်လို့ရှိရင်တော့ဒါဇန်တမာရီဒါဆွမ်းနိုင်ကူပေါ့သို့တော့ဒီတမရကိုလုံးလုံးအားမထုတ်လို့တော့ဒါမဖြစ်ဘူးဒါလေးကိုနားလေသိချင်တာပေါ့အော်နောက်တစ်ခုအဲ့မှာဒီမှာထပ်ပြီးတော့ဦးဇင်းတို့ကောင်းပြီကမ္မဋ္ဌာန်း40တဲ့ကတစ်ခုခုကိုမင်းတို့ကမိမိတို့ကရွေးချယ်ပြီဆိုကြစို့မိမိတို့ကအဲ့လိုကမ္မဋ္ဌာန်းတစ်ခုခုကိုရွေးချယ်လိုက်ပြီဆိုရင်အဲ့ကမ္မဋ္ဌာန်းတစ်ခုနဲ့ဥပ္ပဇာနာတမာရီကြီးဒါရအောင်မိမိတို့ကတော့တမာရီလေးထူထောင်ကြရအောင်အဲ့တော့ဒီနေရာမှာ အဲ့လိုကမ္မထန်တစ်ခုကိုမိမိတို့ကရွေးချယ်ထားရင်ဒီကမ္မထန်ဒီမိမိတို့ရဲ့ဒါလက်သုံးကမ္မထန်လို့ခေါ်တယ်။ဘာကမ္မထန်လို့ခေါ်လက်သုံးကမ္မထန်လက်သုံးကမ္မထန်ဗာတိဟာတိယလို့ခေါ်တယ်လက်သုံးကမ္မထန်လို့ခေါ်တယ်။ဒီကမ္မထန်ကမိမိအမြဲတမ်းပေါ့ပရိယာပုတ်တိုင်းမှာဒါတက်နိုင်သလောက်တတိဝရိယတွေကပ်ပြီးတော့မိမိသုံးနေကြပေါ့ဒါအမြဲတမ်းမိမိနှလုံးသွင်းရမယ်ကမ္မထန်တစ်ခုကိုတော့မိမိတို့အချင်းသုံးရမှာဖြစ်တယ်။အဲဒါပေမဲ့အဲ့မှာပေါ့ခုနကဦးဇင်းတို့ဟိုဒီသုရရကကမ္မထန်ဆိုတဲ့ကမ္မထန်လေးတွေရှိလာပြန်တယ်။ အဲ့တော့အဲ့သုရရကကမ္မထန်နေပေါ့အာမထုတ်လို့ရမလားအဲ့ဒီလိုလေးတွေရှိတော့ဒီသုရရကကမ္မထန်ဆိုတာကတော့ဟိုအဆောင်အရှောင်ဖြစ်တယ်အဆောင်အရှောင်ဖြစ်တဲ့အတွက်ကြောင့်မိမိတို့ကဒါကိုတော့အခါအားလျော်စွာပေါ့ခါအားလျော်စွာတော့မိမိတို့ကအထုတ်သွားမှာဖြစ်တယ်အဲ့တော့ဒကာကြီးဒီဂျီဒီပုံလေးမှာဆိုဒီမှာအဆောင်အရှောင်ကမ္မထန်ဆိုပြီး၄ပါးရှိတယ်အဲမေတ္တာကမ္မထန်နောက်တက ဗုဒ္ဓနုတ်တရိကမ္မထံဗရဏနုတ်တရိကမ္မထံနောက်တကအတုပကမ္မထံဆိုပြီးဒီကမ္မထံ၄မျိုးရှိတယ်။ဒါကတော့သမထကမ္မထံနဲ့မှာဒါအဆောင်ရောက်ကမ္မထံလို့ခေါ်တယ်။ဒီ၄မျိုးဟောဦးဇင်းတို့ကသမထဘိုင်းမှာနေအထောက်ရမှာမဟုတ်ဘူး။ဝိပဿနာဘိုင်းရောက်သွားလေပြီ။ဝိပဿနာကရှေ့သို့မဟုတ်ဂျိုချမ်းပေါ့လေဝိပဿနာအမထုတ်ခင်သို့မဟုတ်ဝိပဿနာအထုတ်ပြီးတဲ့အချိန်သို့မဟုတ်အခါတရောသွားလိုအပ်တဲ့အချိန်မှာမိမိတို့ကတောက်ကြောက်တာအထုတ်သွားရမှာဖြစ်တယ် ခုနဒီတမတမထထူထောင်တဲ့အပိုင်းမှာတော့အမတမထကမ္မထတစ်ခုလောက်ပဲရွေးထားလို့ရှိရင်ဘာနဲ့ပဲဖြစ်ဖြစ်မိမိကနောက်ဆုံးမှာဓာတ်ကမ္မထလောက်နဲ့ပဲဥပဒရာတမတိလောက်နဲ့သွားမယ်ဆိုဓာတိလေးပါးကိုရှုဓာတိလေးပါးရှုလို့ဥပဒရာကမ္မထလောက်ရောက်သွားပြီဆိုရင်ဒီကနေပြီးတော့ယုံနံကိုဆက်သွားပြီးတော့အခါမှာဒါဝိပဿနာကိုကူးလို့ရတယ်ဒါတမဟိုတမတမထဘိုင်းမှာဒီအခြေခံတစ်ခုကိုယူပြီးရင်ဒီယုတ်ပဋိညာဉ်တွေကိုသိသိလို့ရတယ် ဟောနောက်တခါဒီဘက်ကအဆောင်ရောက်ကမ္မထံကတော့ဒီသမထဘိုင်းနေမဟုတ်ဘဲနဲ့ဒီဝိပဿနာဘိုင်းရောက်လေကြိုကြကြိုကြသူကအထုတ်ရမှာအထုတ်ရမှာနဲ့ပတ်သက်လို့ဘာကြောင့်လုံးလို့မေးတော့ဦးဇင်းတို့ဒီမှာတာတကာလေးတွေနည်းနည်းပြောမယ်အဲ့တော့ဦးဇင်းတို့ဒဂိုင်းကြီးဒဂမကြီးနဲ့ယဉ်ကြီးရတော့ဒါမေတ္တာဟိုတုတ်မှလာတဲ့ယဟန်တော်တွေပဲအဲ့တော့မေတ္တာတုတ်မှလာတဲ့ယဟန်တော်တွေကဒဂိုင်းကြီးဒဂမကြီးသိတဲ့အတိုင်းပဲဒါဝါဆိုတော့မယ်ဆိုဘုရားရှင်တက်တော်ထင်ရှားရှိတဲ့အခါကတော့ဝါဆိုကနိဝါကက္ခဏိရောက်ပြီးဆိုယဟန်တန်ဃာတော်တွေကဘုရားရှင်ကြီးကိုချင့်ကပ်ကြတယ်ချင့်ကပ်ပြီးတော့ကမ္မထန်တွေတောင်းတယ် ကမ္မထန်နောက်ပြီးတဲ့အခါအရတ္တဘူပေါက်ကမ္မထန်တွေကိုသင်ယူပြီးပြီဆိုရင်တခါလေအဲ့ကမ္မထန်တွေကိုကျင့်ကြံကြိုးကိုအထုတ်ဖို့ဆိုပြီးတော့ဒါဝါတွင်းကာလကိုအားခဲပြီးတော့ဒါဝါတွင်းကာလမှာဒါမညံပူညံဒါယန္နာဖြစ်တဲ့အသည့်ဝိသုဒ္ဓိဘောဓနာပြုနိုင်တဲ့ဒီငါတို့ကြိုးစားကြမယ်ဟဲ့ဆိုပြီးအဲ့ကမ္မထန်တွေကိုသင်ယူပြီးတော့ဒါတင့်တော်တဲ့နေရာလေးတွေကိုဒါရှင်းပြပြီးတော့ဝါစုဝါကကတရားဘာဝနာတွေအထုတ်ကြအဲ့တော့ဆိုကြပါစို့ဒီမေတ္တာတုံမှာလာတဲ့ညံတော်များကတော့ ဒါတော့တနေရာတော့ရက်တနေရာတော့တောင်အရေးအဝါဒအကောင်းနေပေါ့ဒါရွာနယ်လည်းပဲမနီမွေးဖြစ်တဲ့ဒီနေရာလေးကိုရွေးရွေးပြီးတော့အဲ့ဒီမှာသူတို့ကတရားဘာဝနာတွေကိုအားထုတ်အားထုတ်တော့ဒီရဟန်းတော်တွေကဒီလကအင်မတန်စင်ကြယ်တဲ့အတွက်ကြောင့်အဲ့ဒီတောအုပ်မှာနေတဲ့နတ်တွေကရန်တွေကတစ်ပင်ချီရင်နေမှာနေကြတယ်သူတို့ကတစ်ပင်ပေါ်မှာမနေနိုင်တဲ့စွမ်းရည်မရှိဘူးမရှိတော့သူတို့ကလည်းတခါလေသားတွေသမီးတွေနဲ့တခါလေအဲ့ဒီတစ်ပင်ချီရင်မှာဘဝိညာဉ်ပျောက်ပြီးတော့သူတို့နေရတယ် ဒီရန်တော်တွေကိုကြီးညိုတယ်သီလကလည်းအမတန်ဖြူစင်းတဲ့အတွက်ကြီးညိုတဲ့အတွက်ကြောင့်ဘာမှအန္တရာယ်မပြုပါဘူးမပြုဘဲနဲ့နေလိုက်တာတော်လေးကြာလာတယ်ရန်တော်တွေကမပြောင်းဘူးမပြောင်းတဲ့ပြင်နောက်ဆုံးတော့ဝါစုဝါကတ်တော့မယ်ဆိုတာကိုသူတို့သိလိုက်သိလိုက်တဲ့အခါကျတော့အဲ့ဒီမှာဟာတဝါတွင်းလုံးကြီးဒီမှာနေမယ်ဆိုတော့ငါတို့တော့ဆင်းရဲဒုက္ခရောက်တော့မှာပဲဆိုပြီးအဲ့မှာဒီနတ်တွေကစပြီးတော့သူတို့ကိုနှောက်ယှက်ပြီးတော့တာအဲ့တော့ဒီအပိုင်းမှာဦးဇင်းတို့ရေပုံရကြည့်လိုက်တာတော့ဒီရန်တော်များဒီဒါဝိပဿနာကို တဆိုင်မမတ်လေးအာထုတ်နေတယ်လို့ဒီလိုတော့ဦးဇင်းတို့ယူဆရတယ်။အယူဆရတဲ့အခါကျတော့တော်တော်ဒီစောင့်ရှောက်ကမ္မထန်တွေကိုသူတို့အာထုတ်လေ့လာပြီးတော့အာထုတ်ထားဖို့မရဘူး။တော်တော်ကြောင့်ဒါအနှောက်ယှက်ပေါ့။အဲ့တော့ဦးဇင်းတို့အနှောက်ယှက်ဆိုတာကခုနအစ္ဆဒဗဟိတဆိုနှစ်မျိုးရှိတယ်။ကိုရင်းအနှောက်ယှက်လည်းရှိတယ်။ဗဟိတကုလို့ပေါ့ဒါနတ်တွေကနှောက်ယှက်တယ်။အခြားအခြားပုဂ္ဂိုလ်တွေကအပြင်ပပုဂ္ဂိုလ်တွေကနှောက်မြတ်တုံမှလာတဲ့ရန်တော်များကတော့ဒါဗဟိတကအန္တရာယ်ကြရောက်ပါ အဲ့တော့နတ်တွေကဆန်းနှောချက်တဲ့အတွက်ကြောင့်ဒါအနံဆိုးတွေတွေ့တယ်အမြင်အယုံမကောင်းတာတွေတွေ့တယ်အတန်ဆိုးတွေကြားရတယ်ဆိုတော့ယန်းတွေကတရားအထုတ်လို့မရတော့မရတော့မှတခါလေတိုင်ပြီးတော့ဒုတိယဝါမဆိုခင်ဒါဘုရားရှင်ကြီးကိုပြန်ကြွကြတယ်ဒုတိယဝါမဆိုခင်ဘုရားရှင်ကြီးပြန်ကြွပြီးဘုရားရှင်ကိုအကျိုးကြောင့်လျှောက်တော့မှဘုရားရှင်ကအဆောင်လျှောက်ကမ္မထန်အနေနဲ့ကိုဝိပဿနာပေါ့ဒါကမ္မထန်အနေနဲ့ပါဒီမေတ္တာကမ္မထန်ကိုသင်ပေးလိုက်တယ်သင်ပေးလိုက်ပြီးတော့ထိုတုံးဒီတာနှရင်ထိုရန်တော်များအတွက် တပ်ပါရာဖြစ်ပြီးတော့တရားတို့တရားမြတ်ကိုထိုနေရာမှာရနိုင်တယ်လို့ပြချင်းကတိတဲ့တော့ထိုတော့ရောက်ပုံပဲပြန်ပြီးတော့လွတ်လိုက်လွတ်လိုက်တဲ့အခါကျတော့ထိုရန်တော်တွေမေတ္တာတုံးမှာလာတဲ့ရန်တော်တွေဒီဒါဦးဇင်းတို့ဒီတော့ကိုပဲပြန်သွားပြီဒီမေတ္တာတုံးကိုသူတို့ပွားများတယ်မေတ္တာတုံးကိုပွားများတဲ့အခါလည်းပွားများတယ်ဝိပဿနာကိုကုဖို့ရန်အတွက်အခြေခံပါဒကအနေနဲ့လည်းပဲသူတို့ပွားများတယ်ပွားများတော့တဲ့အခါမှာနောက်ဆုံးတူတူပြောဖို့တခါကြီးတည်တည်တဲ့အတိုင်းသူနတ်တွေကဒါသူရန်တော်တွေကိုမေတ္တာကအချိန်မှာကြောင့်နတ်တွေရဲ့စိတ်တွေမှာပြောင်းပြီးတော့ဒါသူတို့ကိုယင်ငဲ့ ဒါသားတယောက်အနေနဲ့ဒါစောင့်ရှောက်ကြတယ်စောင့်ရှောက်လို့ဒုရန်တို့တွေဒီထိုနဲ့ဝါရင်ကျွတ်တဲ့ခါမှာဒါရန်နာဖြစ်ကြတယ်ဒါတရားသူတွေရသွားကြတယ်ဒါကဗိဓာအန်ဒီနောက်အစ္ဆဒအန်ဒီကောမကြောက်ရောက်နိုင်ဘူးလားဆိုတော့တရားမောင်နာအထုပုဂ္ဂိုလ်တွေမှာခုလိုမြင်ရတဲ့အန်ဒီရမမြင်ရတဲ့အန်ဒီရအစ္ဆဒဗိဓာဆိုတဲ့ဒီလိုအန်ဒီရကြီးကြောက်ရောက်နိုင်တယ်အဲ့ဒါနဲ့ပတ်သက်လို့လေဦးဇင်းတို့တာရကလေးတစ်ခုပေါ့အဲ့ဒါမှလည်းဆိုတော့ဦးဇင်းတို့ဟိုရှင်မေကိယပေါ့တို့တကကြီးတွေတကမကြီးကြားဖို့မှာပဲဒါ ဘုရားရှင်နဲ့ရှင်မေဂိယဘုရားရှင်ရဲ့အလိုအကျွေးပါပဲရှင်မေဂိယကရှင်အာနန္ဒာအလိုအကျွေးမပြုခင်ရှင်မေဂိယဒီလေဒါအလိုအကျွေးပုဂ္ဂိုလ်တယောက် ဖြစ်ခဲ့တာပဲအဲ့တော့ရှင်မေဂိယဒီတစ်ချိန်မှာသူကဘုရားရှင်နဲ့အတူဆုံးခံကြွဆုံးခံကြွရင်းနဲ့လမ်းတနေရာမှာပေါ့တရားဥယျာဉ်ကြီးပြီးတော့တို့တရားဥယျာဉ်ကြီးမြင်တဲ့အခါသူကတိတရားအထုတ်ခြင်းနဲ့အဲ့ဒီမှာတရားအထုတ်ခြင်းတော့ကျောင်း ဒီတောကြောင်းလေးပြန်ရောက်တဲ့အခါတောင်ကြောင်းလေးပြန်ရောက်တဲ့အခါသူကဘုရားရှင်ကိုကြောက်တယ်သူအဲ့တော့ဘုရားရှင်ကတော့သူ့ကိုတားတယ်အဲတစ်ချိန်ကြားတယ်သူကလက်မခံဘူးသွားပြရသေးထတ်လျှောက်တယ်နှစ်ချိန်ကြားတယ်ထတ်လျှောက်တယ်သုံးချိန်ကျတော့ဘုရားရှင်ကမတားတော့မတားတဲ့အခါကျသူသွားပြီးတရားအားထုတ်ဒါသူတော်ကောင်းကြီးတော့တကယ်သူတော်ကောင်းကြီးတရားကိုအားထုတ်ခြင်းလို့သွားတယ်အဲ့ဒါနဲ့အဲ့ဒီတရားဥယျာဉ်ရောက်တော့တခါလဲတရားအားထုတ်လိုက်တယ်မျိုးလုံးကိုမိတ်ပြီးတရားအားထုတ်လိုက်တာနဲ့ဒီပြိုင်နေတဲ့တခါလဲဘာဖြစ်တော့ဆိုတော့ကာမရာဂဆိုတဲ့ နိဝရဏဗျာပါဒနိဝရဏဆိုဒီတရားတွေကနှိမ့်ဆက်တော့တာပဲဒါအစ္ဆဒအတာအနှောက်ယှက်အဲ့တော့ကာမိဆန္ဒတွေကာမဂုဏ်အာယုန်တွေနဲ့နှိမ့်ဆက်တယ်ဘာကြောင့်လဲအတိတ်ကဒီတရားဥယျာဉ်ဒီသူနှစ်ပေါင်းဘဝပေါင်းများစွာမှာဒီညမှာဘယင်ဖြစ်ခဲ့တော့အဲ့ဒီမှာအဲ့နေရာရောက်သွားတာနဲ့တခါလေသူအတိတ်ကမောင်မမိတ်တန်နေနဲ့ပျော်သွားခဲ့တယ်ဆိုတော့ဒီကာမဂုဏ်အာယုန်တွေလာတင်တော့ကာမိဆန္ဒနိဝရဏတွေဝင်ပြန်တယ်။အော်တကံဘယင်ဖြစ်တဲ့အခါကျတော့ခုနပြောသလိုပေါ့အခါလျော်စွာဒါအာနာနဲ့ဒါနှိမ့်ပြမြရတာတွေလည်းရှိတယ် အဲအဲ့ဒါတွေကိုဒါသွားပြီးရောက်ပြန်တော့ဒါဗျာပါဏနိရောဓနာတွေဝင်ပြန်တယ်ဒီလိုဝင်တဲ့အတွက်ကြောင့်ဘလို့မှတရားကအထုတ်လို့မရအောင်စိတ်ကိုစောက်တည်လို့မရအောင်မရတဲ့အဆုံးမှာဒါဗျာရှင်ကြီးပြန်လာတော့မှဗျာရှင်ကအဲ့မှာမပြောတော့မေတ္တာဘာဝေတ္တပါအတုဘာဘာဝေတ္တပါရာဂတဘာဝရာဂတဘာဟာနာယညာဘာဒတဘာဟာနာဒေါတတဘာဟာနာယဆိုပြီးအစရှိတည်ပြန်ဗျာရှင်ကဒီမှာဟောတယ်အဲ့တော့ဘာပြောတာတော့တခါတလေမှာအစ္စဒ မှာအန္တရာယ်တွေကြောက်ရောက်လာနိုင်တယ်ဘလို့အန္တရာယ်တွေကြောက်ရောက်နိုင်တယ်ခုနလိုပေါ့အရာဂတရားတွေပေါ့ကာမိဇန္နာနိဝရဏတွေဖြစ်တာအဲဖြစ်လာတဲ့အခါမှာဘာလို့လဲအတုပဘာဝနာလေးပွားများလိုက်ရတယ်ဒါဆိုကိလေသာတွေဒါကတွေငြိမ့်သွားဟောနောက်တစ်ခါအကယ်၍များမှကဒေါသပေါ့ဗျာပါဒတွေဖြစ်လာတယ်တတဝလို့စသည်အပြင်ဒီလိုဗျာပါဒတရားတွေမိမိတဏ္ဍာမှာဖြစ်လာလို့ရှိတယ်ဘာလို့တော့မေတ္တာဘာဝနာလေးကိုပွားများလိုက်ဟောဒါဆိုရင်အစ္ဆဒအန္တရာယ်လေးငြိမ့်သွားအဲခုနလိုပေါ့ဗိဒ္ဓခုနကြာရောက်လာတဲ့အန္တရာယ်ကြီးရှိရှိလို့ရှိလည်းပဲခုနလိုပဲမေတ္တာပွားလို့ရှိခုန မေတ္တာတုတ်ပါလာရန်တော်တွေလိုအနေရည်ငြိမ့်သွားတယ်။အော်နောက်တခါတရားတရားတွေကကြာလာပြီ။တရားတရားထုတ်ကလည်းအချိန်ကြီးကကြာလာတော့တရားကလည်းမရတော့ဘုရားဟောတာတွေကဟုတ်ဟုတ်ပါမလား။ဒကာကြီးတွေတန်တရားတကာအထွတ်လေးလေးမလို့နမိတ်ပေါ်လာတဲ့ကြည်ရင်တောက်ပါတဲ့လင်းရောင်ကြီးပေါ်လာတဲ့ဟာဇံရတယ်ဆိုတာဟုတ်ဟုတ်ပါမလား။ကိုကလည်း၄၅၆လောက်လောက်တစ်နှစ်လောက်အားထုတ်တယ်ဒါပေမဲ့တကာအားထုတ်မှတစ်နေ့မှတစ်ချိန်လောက်ထိုင်ပြီးတော့တရားလည်းမရပါဘူးတရားတရားလေးကပြက်လာဟုတ်ပလား။ သရတရားလေးရောလာပြန်တဲ့အခါကျတော့ဟုတ်ဟုတ်ပါမလားဆိုပြစ်လာပြစ်လာရင်ဘာလို့တော့အဲ့လိုသရတရားရောလာတဲ့ပုဂ္ဂိုလ်အဲ့သရတရားတွေပြန်ပြီးတော့အားကောင်းအောင်ဘာလို့ရတော့ဘုရားကုံကိုပွားများရအဲ့ဒါဗုဒ္ဓနုတ္တိကမ္မထာမယ်ဘာကမ္မထာတော့ဗုဒ္ဓဗုဒ္ဓနုတ္တိကမ္မထာကိုပွားများရင်အဲ့မှာရရှိတဲ့အကျိုးတွေထဲမှာအဲ့ဒါတတ္တဝေပုံလာရဆိုပြီးတော့အကျိုးတစ်ခုပါတယ်သရတရားတွေပြန်ပြီးတော့တိုးပွားလာအဲ့တော့သရတရားတွေရောလာရင်သရတရားတွေတိုးပွားဖို့ဘုရားကုံတော်လေးပွားများရအဲတခါလေးမှဝရိယတွေကရောလာတယ်တရားကအာထုတ်လာတယ်အာထုတ်လာအာထုတ်လာတယ်တပြေးပြေးနဲ့တခါလေးဝရိယကကျော်ပြီးတော့ပြင်းလာတယ် နေ့တစ်ချိန်အားထုတ်တာကနေပြီးတော့တခါတည်းနှစ်ရက်မှတစ်ရက်နှစ်ရက်မှတစ်ချိန်လောက်ဖြစ်သုံးရက်မှတစ်ချိန်လောက်ဖြစ်တစ်ပတ်မှတော့ဖြစ်လုံနာရက်ကလေးတစ်ပတ်တစ်ချိန်လောက်တော့ထိုင်ဖြစ်ပါတယ်နေ့စဉ်မဟုတ်တော့ဘူးဘာတွေရော့လာဝိရိယဝိရိယရော့လာတယ်အဲ့လိုဝိရိယတွေရော့လာတဲ့ခါကျဘာလို့တော့အဲ့ဝိရိယဓာတ်တွေအားကောင်းမှုအတွက်အဲ့ဒါမရဏနုတ်တိပွားများရဘာပွားများရမရဏနုတ်တိပါမရဏနုတ်တိပွားများတဲ့တေခြင်းတရားလေးကိုထက်ကထက်ကဆင်ခြင်လို့တေခြင်းတရားလေးကိုနိနိကက်ကဆင်ခြင်နိုင်ပြီဆိုရင်တို့တကကြီးဒီကမကြီးဒီမှာဥမာလေးတခုယနေ့ ဒီနေ့ကဆောင်တော့နှစ်ညတော့ပြောလို့မရဘူးဦးဇင်းတို့ကြီးကညတယ်ဟဲ့တို့ကြီးကမနေ့ဆိုတော့ကဲဒါပေါ့နောက်24နာရီလောက်ကြာရင်ဦးဇင်းတို့အားလုံးသိကြမယ်ကဲသိချင်းတရားကိုနိမ့်ကက်ကက်ဆင်ကျင်လာလို့သိပြီးသားနောက်24နာရီလောက်ကြာသိကြမယ်ဆိုဒကာကြီးတွေကုကစပြီးကျန်တဲ့နာရီပေါင်း23နာရီ24နာရီကိုမလုံးမလားတာရီသမီးလုံးမလားဇီးပွားကြီးတွေလုံးမလားမလုံးတော့ပါဘူးမလုံးတော့ပါဘူးတခါတည်းမိမိ နာကောင်းကြောင်းဖြစ်တဲ့ဒါနသီလသမထဝိပဿနာဆိုတဲ့ဒီအလုပ်တွေကိုပဲတခါကြီးအဲ့24နာရီလုံးတခါကြီးနားမအောင်မလားမနာဝရိယတက်တွေအဲ့မှာသိအားကောင်းတယ်ဘာဖြစ်လို့လဲနောက်24နာရီကြာတည်မှာဟုတ်ပလားအဲ့တော့အဲ့လိုဝရိယတက်တွေကအားကောင်းလာဆိုတော့တည်ခြင်းတရားကိုနိနိကက်ကဆင်ញင်နိုင်အဲ့လိုဝရိယတက်တွေအားကောင်းမလာဘူးလားအားကောင်းလာတယ်ဒါကြောင့်မလို့အဲ့လိုပေါ့ဣဇဒဗိဒဆိုတဲ့ကိုရင်းကိုပါအန္တရာယ်တွေကလွတ်မြောက်ဖို့အတွက်အန္တရာယ်တွေကနေပြီးတော့ကျော်လွှတ်လွန်မြောက်နိုင်ဖို့အတွက်ဒီအဆောင်အယောက်ကမ္မဋ္ဌာန်းတွေဆိုတာအားထုတ်ရတယ်အဲ့တော့ဒီအဆောင်အယောက်ကမ္မဋ္ဌာန်းတွေအားမထုတ် အာမထုတ်လို့မရဘူးလားလို့ဆိုတဲ့အပိုင်းမှာအာမထုတ်လို့မရတာမဟုတ်ဘူးအာမထုတ်ချင်နေရတယ်သို့တော်မိမိကိုယ်ကိုမိမိကငါမှဘာလဲမှမကြောက်အောင်နိုင်ပါဘူးလို့တစ်ထစ်ကြဆုံးဖြတ်နိုင်ရင်တော့ဒါအာမထုတ်နဲ့ပေါ့ဟုတ်လားအဲ့လိုမှမဟုတ်ရင်တော့ဒါလေးကတော့အာထုတ်ဖို့မလိုဘူးလားလိုတယ်ဒါလေးကိုဒါဒီနေ့ဦးဇင်းတို့ဒါဓမ္မသိပြီခင်ဗျအဲနောက်နေ့တွေမှာတော့ဒီကျင့်စဉ်တွေကိုစနစ်တကျနဲ့ဆက်ပြီးတော့ဟောကြနာကြကြရအောင်အဲ့တော့အချိန်လေးနဲ့နည်းနည်းကြော်ပြီးဖြစ်တဲ့အတွက်ကြောင့်ကဲခုကနေစပြီးတော့တို့တကကြီးတကမကြီးတွေငါတို့ဒီ စေတဝိတ္တိသီလဝိတ္တိဖြစ်ရတဲ့အတွက်ကိုကျင်တရားတွေကိုအနည်းဆုံး၅ပါးသီလလောက်ကိုစောင့်ထိမယ်။ဩနောက်တကသမာဓိဝဖြစ်ရတဲ့အတွက်ခုနပြောတဲ့ဒါရှက်ဒါအကုန်ရောင်းဝယ်မှု၅မျိုးကိုဒါရှောင်ကျဉ်ပြီးတော့နေရင်ဒါသီလဝိတ္တိဖြစ်ပြီးအဲ့ရနေစေတဝိတ္တိဖြစ်ရတဲ့အတွက်တော့ငါတို့သမထဝိပဿနာဆိုတဲ့သမထကျင့်နေနေတဲ့ကသမထကမ္မထ40ထဲမှာတစ်ခုခုကိုတော့ငါတို့အ ਨੇ ဆုံးဥပ္ပဆရာသမာဓိရအောင်ကျင့်ကြံကြိုးကိုအထုံးမယ်။ဟောပြီးတဲ့အခါခုနသုရရကကမ္မထကိုလည်းငါတို့ကအန္တရာယ်မြင်ရမမြင် အဇတ်အကိုရင်းကိုပါအန်ရဒီကနေလွန်မြောက်နိုင်အောင်အထောက်ရမယ်လို့ဒီလိုသဘောကြနှစ်ချိုက်ပြီးတော့ဒီကနေတစင်တဲ့စိတ္တဝိတ္တုဖြစ်ပြီးကမှဒိဋ္ဌိဝိတ္တုကနေပြီးတော့ကင်္ဂဝိရဏဝိတ္တုရဲ့မက္ကမက္ကညာနာတဒနာဝိတ္တုအပိုင်းဝိပဿနာအထိငါတို့သွားကြရမယ်လို့ဒီလိုသဘောကြနှစ်ချိုက်ပြီးကိုစီကိုစီသမထဝိပဿနာအလုပ်တွေကိုဝိတ္တု9ပါးကျင့်စဉ်ဝိတ္တု9ပါးကျင့်စဉ်အတိုင်းကျင့်ကြံယူကိုအထုတ်နိုင်ရတဲ့သူတော်ကောင်းတွေဖြစ်ကြကုန်ရာတည်း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 တဲ့လုပ်ငန်းခွင်တွေကိုဆက်လက်ပြီးတော့ကြိုးစားအားထုတ်ကြပါငကရေနံကမ္မတမရောက်နေတဲ့သူတော်ကောင်းတွေရှိခဲ့ရင်တော့သူနံကမ္မတမရောက်နေတဲ့သူတော်မြတ်ကောင်းများကလည်းမိမိတို့နန္ဒမှာမောရ၆ပါးမှာရှိတဲ့နန္တရားတွေကိုဒါစိတ်တခဏတိုင်းစိတ်တခဏတိုင်းမှာဒီနန္တရားတွေကိုရှုပွားသုံးသပ်ဆင်ခြင်ခြင်းဆိုတဲ့ဒီလုပ်ငန်းကိုဆက်လက်အားထုတ်ကြပါအဲယုတ်ကကမ္မထာမှာရောက်နေတဲ့ပုဂ္ဂိုလ်ကလည်းမိမိတဏ္ဍာမှာရှိတဲ့ဣဇ္ဇဒမှာရှိတဲ့ဒါ ၆ဒေါရမှာရှိတဲ့ယုတ်တရားတွေကိုဒါဆက်လက်ပြီးတော့ပေါင်းများအထုတ်ပြီးတင်စီတဲ့လုပ်ငန်းကိုဆက်လက်ပြုစားကြပါ။ရေရသမဏကမ္မဋ္ဌာန်းပိုင်းကိုရောက်နေတဲ့ပုဂ္ဂိုလ်များဒီတဲ့မိမိတို့ပေါင်းများအထုတ်တဲ့ဖြစ်တဲ့သမထကမ္မဋ္ဌာန်းတွေကိုဇန်သမာဓိတွေတည်ရောက်နေတဲ့ပုဂ္ဂိုလ်များလည်းဇန်သမာဓိတွေကိုဆက်လက်ပြီးတော့သမာဓိအားတွေကောင်းတဲ့ကောင်းအောင်ထူထောင်အထုတ်ကြပါ။အကယ်၍မြန်အစကိုယ်ကမှအာတည်ပြီးတော့အထုတ်တဲ့ယောဂီများဖြစ်ရင်တော့သူယောဂီများအတွက်ကတော့ဒါဦးဇင်းတို့ ဒီအဆောင်ရှောက်ကမ္မထံဖြစ်တဲ့ကမ္မထံ၄ပါးကိုလည်းပဲမိမိတို့နှစ်သက်တလုံးပေါ့ဒါဟိုကြိုကြားကြိုကြားဗုဒ္ဓနုတ္တိကိုအာတန်တဲ့ပုဂ္ဂိုလ်ကဗုဒ္ဓနုတ္တိမေတ္တာကမ္မထံပုဂ္ဂိုလ်ကမေတ္တာကမ္မထံမရဏနုတ္တိကိုအာတန်တဲ့ပုဂ္ဂိုလ်ကမရဏနုတ္တိကမ္မထံအတုပကမ္မထံကိုအာတန်တဲ့ပုဂ္ဂိုလ်ကအတုပကမ္မထံကိုဆက်လက်ပြီးတော့ပွားများအထောက်ကြသို့မဟုတ်လို့ရှိရင်တော့ဒီအာနာပါနာလေးကိုပဲမိမိတို့ကအထုတ်ခြင်းနဲ့ယောဂီသူတော်ကောင်းများလည်းအာနာပါနာကမ္မထံလေးကို အဲ့ဒါအထက်နာသီဝါနဲ့အထက်နှုတ်ကန်းများနဲ့နာသီဝါမှာတတိလေးကပ်ပြီးတော့ဆက်လက်ပြီးတော့ကျူစာအထုတ်ကြအောင်စုအခုတော့ဦးဇင်းတို့ကဒီမှာမေတ္တာကမ္မထံကိုဒါအဆောင်အလျှောက်ကမ္မထံအဖြစ်နဲ့အထုတ်ပုံလေးကိုဒီညမှာနည်းနည်းလေးပေးမယ်ပေါ့အဲ့တော့ဆာယကမ္မထံများကိုအထုတ်တဲ့သူတော်ကောင်းများကတော့လည်းဆက်လက်အထုတ်အကယ်၍ဒီမေတ္တာကမ္မထံကိုဒါပေါင်းများအထုတ်ခြင်းတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့ဒီမေတ္တာကမ္မထံကိုဦးဇင်းတို့ကအဆောင်အလျှောက်နေခုဒီမှာ နည်းနည်းလေးညွှန်ကြားပြီးတော့သင်ကြားပေးသွားမယ်အဲ့တော့အခြေခံတိတိထားမှာတော့မေတ္တာကမ္မဋ္ဌာန်းဒီစနစ်တကျနဲ့ဦးဇင်းတို့ပွားများအထောက်ရင်တတရားစံတည်ရတယ်အဲ့လိုပွားများအထောက်မယ်ဆိုရင်တော့ဦးဇင်းတို့ပုံကိုယ်ကြီးခွဲပြီးတော့အစားအသောက်ဒါမိမိကိုယ်ကိုပို့ပြီးတဲ့အခါချစ်အလဲအလဲပုံကိုချစ်တဲ့ပုံကိုမုန်းတဲ့ပုံကိုဆိုဒီလိုပုံကိုတွေကိုရေးပို့ရတယ်ပြီးတော့မှအဲ့ဒီမှာသံမေတ္တာကိုယ်ရောအဲ့ပုံကိုတွေကိုပို့ပြီးတော့မှဒါ928မေတ္တာကိုပို့ပြီးတော့ဒါတတရားစံတည်ရောက်အောင်ဒီလိုပို့ရတယ်ဒါကတော့ ဇန်ဆိုင်တဲ့အထိဒါစနစ်ကြမေတ္တာကံထံကိုပေါ်များအထုတ်ခြင်းပဲအခုဦးဇင်းတင်ပြီးမှာကတော့ထိုကဲ့သို့ဟိုဇန်ဆိုင်အောင်တင်ပြီးတာမျိုးမဟုတ်ဘူးအဲ့ဒါကတော့ဦးဇင်းတို့နောက်ပိုင်းကံထံတွေကိုပြသွားတဲ့အခါမှာစနစ်ကြဆက်လက်တင်ပြီးသွားမယ်အခုကတော့အဆောင်ရှောက်အနေနဲ့အထုတ်ခြင်းနဲ့သူတော်ကောင်းများအတွက်ပေါ့အဲ့တော့မေတ္တာကံထံကိုအဆောင်ရှောက်အနေနဲ့အထုတ်ခြင်းနဲ့ကံထံများတို့ဦးဇင်းတို့ခက်လို့လို့နဲ့တင်ပြီးလိရှိတာကတော့ဥဇံပထမဦးဇင်းတို့မေတ္တာကံထံအထုတ်ခြင်းနဲ့ပုဂ္ဂိုလ်ဒီဒါမေတ္တာ ပွားများတဲ့စာကြောင်း၄ကြောင်းကိုရထားဖို့လိုတယ်။အဲ့ဒါကတော့တို့တကကြီးဒီမကြီးနဲ့ရင်းနှီးတဲ့အတိုင်းပဲဘဝိအဝေရောဟောတုအာပြပိဇောဟောတုအာနိကောဟောတုဒုက္ခိအတ္တနံပရိဟရန္တုဆိုတဲ့ဒီစာကြောင်း၄ကြောင်းဆိုတာမေတ္တာကမ္မထံအတွက်မေတ္တာဘာဝနာအတွက်ဖြစ်တယ်။ဗမာလိုဆိုရင်တော့ဘေးရန်ကင်းကြပါစေ၊စိတ်ဆင်းရဲကင်းကြပါစေ၊ကိုယ်ဆင်းရဲကင်းကြပါစေ။ ကျမ်းကျမ်းမာမာချမ်းချမ်းသာသာဖြင့်မိမိခန္ဓာကိုရက်ဆောင်နိုင်ပါစေဆိုတဲ့ဒီစာကြောင်းလေးကြောင်းကိုမိမိကရထားဖို့လိုတယ်။ဟောကိုယ့်အတွက်ကိုကိုမယ်ဆိုရင်တော့ငါအဝေရောဟောမိအပြပိသောဟောမိအာနိကောဟောမိဒုတိအတ္တနဲ့ပရိဟရဏီဒါပမာလိုအဲအကေပါဠိလိုပေါ့ငယ်ကြီးမြန်မာလိုဆိုရင်တော့ငါဒီဘေးရန်ကင်းပါစေစိတ်စင်းရဲကင်းပါစေကိုယ်စင်းရဲကင်းပါစေဉာဏ်ဉာဏ်မမချင်းချင်းသာသာဖြင့်ငါရဲ့ခန္ဓာကိုယ်ပြည့်စုံနိုင်ပါစေလို့ပုဂ္ဂိုလ်ကိုမေတ္တာပို့ရတယ် ကောင်းပြီအဲ့ဒီမေတ္တာကမ္မဋ္ဌာန်းကိုပေါင်းများအထောက်ခြင်းတဲ့ပုဂ္ဂိုလ်ဒီဥစ္စာပထမမိမိကိုမိမိမေတ္တာပို့ရမယ်စာကြောင်းဒီကြောင်းကောင်းပြီစပြီးတော့ပို့ကြမယ်မာတိဘိယံကိမာစီမာတိစိတ်ချင်းရဲ့ကိမာစီမာတိကုသရဲ့ကိမာစီမာတိကျဉ်းကျမမကျဉ်းကျသနာသင်္ခါရဲ့ခဏအောင်ကိုရက်ဆောင်နိုင်ပါစီဒါကိုကိုကိုမေတ္တာပို့ဘယ်လောက်ပို့ရမလဲဆိုရင်တော့စာကြောင်း၄ကြောင်းနဲ့မိမိကိုယ်ကိုမိမိ15កောက်ခေါက်20လောက်ပို့ရပါမယ် ငါဒီဘေးရန်ကင်းပါစေငါဒီစိတ်ကြီးရန်ကင်းပါစေငါဒီကိုယ်ကြီးရန်ကင်းပါစေငါဒီကျဉ်းကျဉ်းမမကျဉ်းကျဉ်းတသားဖြင့်ငါရဲ့ခန္ဓာကိုရက်ဆောင်နိုင်ပါစေလို့ဒီလို15ကောက်10ကိုပို့ပါအဲ့လိုကိုယ့်ကိုယ်ကိုမေတ္တာလေးပို့ပြီးတဲ့အခါကျရင်အဲ့စာကြောင်း၄ကြောင်းတွေကနေမိမိကြိုက်နှစ်တဲ့စာကြောင်းတစ်ကြောင်းကိုရွေးချယ်ရပါမယ်အဲ့တော့တုံးနဲ့တူမတူနိုင်ပါဘူးဥမာဘေးအန္တရာယ်ကြီးကြောက်ရောက်နေတဲ့ပုဂ္ဂိုလ်ကဘေးအန္တရာယ်ကြီးညင်ပါပဲအာစီစီရဲ့ဒီနဲ့ကြုံရတဲ့ပုဂ္ဂိုလ်ကစီစီရဲ့ကြီးညင်ပါပဲ အကိုစင်းရဲတွေနဲ့စုံနေတဲ့ပုဂ္ဂိုလ်ကကိုစင်းရဲကင်းကျင်မှာပဲအာတခါမိမိခန္ဓာကိုယ်မှာမိမိမသိနိုင်ဘူးတခါလေကိလနာဖြစ်ပြီးအရာတွေမှာသူတို့ကထူမထားမှသူတို့ကတွေးမှစားရတယ်ဆိုတဲ့ဒီလိုကိုယ်ခန္ဓာကိုယ်ဝင်ကိုကိုကောင်းကောင်းမသိနိုင်တဲ့ပုဂ္ဂိုလ်များရှိခဲ့ရင်တော့လေမိမိခန္ဓာကိုယ်ကိုမိမိကဒါချမ်းချမ်းသာသာနဲ့ရွတ်ဆောင်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ခြင်းပါပဲဒါတူနဲ့တူမတူမတူတော့အဲ့ဒါကိုကျင့်နေတဲ့စာကြောင်းတစ်ကြောင်းကိုကိုရေးရပါလေအကယ်၍ဆိုကြလို့မိမိကဘေးရန်ကင်းနေဆိုခဲ့ဥပမာပေါ့ ဒီဘေးရန်ကင်းပါစေငါဒီဘေးရန်ကင်းပါစေအဲ့စာကြောင်းတစ်ကြောင်းလေးကိုရွေးပြီးတော့စာကြောင်းတစ်ကြောင်းလေးပဲပို့ရတယ်စာကြောင်းလေးကြောင်းလုံးပို့ရင်စိတ်ကစာကြောင်းလေးကြောင်းလုံးကိုစိတ်ရောက်တဲ့အတွက်ကြောင့်တမာတိအဖြစ်နှေးပါတယ်တမာတိအဖြစ်နှေးတဲ့အတွက်ကြောင့်စာကြောင်းလေးတစ်ကြောင်းကိုရွေးပြီးတော့ကိုယ့်ကိုယ်ကိုမေတ္တာပို့အဲ့တော့ငါဒီဘေးရန်ကင်းပါစေငါဒီဘေးရန်ကင်းပါစေငါဒီဘေးရန်ကင်းပါစေကိုယ့်ကိုယ်မေတ္တာပို့အဲ့လိုလေးပို့လို့3-4မိနစ်လောက်5-5မိနစ်လောက်ကြာပြီဆိုလို့ရှိရင်တခါလေစိတ်ထဲမှာဒါပေမဲ့ မိမိကိုယ်ကိုမိမိမေတ္တာပို့မိမိကိုစက်တည်အေးလာထားရပါတယ်ငါဒီဘေးရန်ကင်းကျင်သလိုရှိရှိသမျှတတ်တော်ရင်းနဲ့ဘေးရန်ကင်းကျင်ကြမှာပဲဒါကိုယ့်ကိုတစ္ဆာရာမထားအဲ့လိုတစ္ဆာရာမထားပြီးတဲ့အခါကျမှတကယ်ကိုတရားထိုင်တဲ့ခမ်းမကြီးတစ်ခုရှိရင်အဲ့ခမ်းမကြီးထဲမှာပေါ့ဒါမြင်ရတဲ့တတ်တော်ရင်းရှိမယ်အာမိမိကမိတ်ဆွေတွေယောဂီတွေဒါတွေရှိတယ်အဲနောက်ကမမြင်ရတဲ့ကျန်တဲ့တိရစ္ဆာန်လေးဒါလည်းရှိနောက်မမြင်ရတဲ့တတ်တော်ရင်း ကိုအာယုံပြုပြီးတော့မိမိထိုင်တဲ့ခမ်းမထဲမှာရှိတဲ့မြင်မမြင်တတ္တဝါတွေဘေးရန်ကင်းကြပါစေမြင်ရန်ကင်းကြပါစေလို့တခါတည်းမေတ္တာပို့မေတ္တာပို့လိုက်လို့ရှိရင်တခါတည်းမေတ္တာရဲ့အရှင်ဟောကောင်းလာပြီလို့စိတ်ထဲမှာလည်းအေးချမ်းလာနောက်တကအဲ့ကိုအာယုံယူထားတဲ့ခမ်းမကြီးတစ်ခုတွင်းမှာရှိတယ်ခုနမြင်မမြင်တတ္တဝါဘယ်တတ္တဝါကိုပဲကြည့်လိုက်ကြည့်တဲ့အဲ့ခမ်းမကြီးတစ်ခုလုံးအတွင်းမှာရှိတဲ့တတ္တဝါတွေကိုမေတ္တာနဲ့မတွေ့ကြည့်တဲ့တတ္တဝါဆိုတာမရှိတော့ရှိရှိသနာတတ္တဝါဒီကိုမေတ္တာ မှာကိုမေတ္တာနဲ့တွေ့တည်နေတယ်ကိုမေတ္တာနဲ့မတွေ့တည်တဲ့တတ္တဝါဆိုတာမရှိတော့ဘူးအဲ့ဒါဒီသမားကြီးဒီလိုအတွင်းမှာရှိတဲ့မြင်မမြင်တတ္တဝါတွေဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေလို့တောက်ချောင်းလေးပို့အဲ့လိုလေးပို့လိုက်လို့ဒီတပြည့်ပြည့်ခုနပြောသလိုမေတ္တာကအရှင်ဝါကောင်းရင်စိတ်ထဲမှာလည်းအေးချမ်းလာမယ်အဲ့ကိုအာယုံပြုထားတဲ့အခန်းတစ်ခုအတွင်းမှာရှိတဲ့တတ္တဝါတွေကြည့်လိုက်လို့ရှိတဲ့ကိုမေတ္တာအောက်မှာအားလုံးကရောက်ပြီကိုမေတ္တာနဲ့မတွေ့ထိတဲ့တတ္တဝါဆိုတာမရှိဘူး လှပြီဆိုရင်တခါ area လေးကိုနည်းနည်းချရပါမယ်။တခါလည်းကိုဂျန်ဝင်းပေါ့မိမိနေတဲ့ဂျန်ဝင်းတစ်ခုလုံးဂျန်ဝင်းတစ်ခုလုံးအတွင်းမှာရှိတယ်။မြင်ရမမြင်တတ်တော်တွေဘေးရန်ကင်းကြပါစေတခါမေတ္တာပို့။အဲ့လိုပို့ရင်ကမေတ္တာရဲ့ဆိုရင်ကြောင့်တခါလေအဲ့ဂျန်ဝင်းအဲ့ဒီဂျန်ဝင်းတစ်ခုလုံးမှာရှိတဲ့တတ်တော်ဝမြင်မမြင်တတ္တဝါဘယ်တတ္တဝါပဲကြည်လိုက်ကြည်လိုက်ကိုမေတ္တာ အောက်မှာပဲရှိပြီးတော့ကိုမေတ္တာနဲ့မတွေ့ထိတဲ့တတ္တဝါဆိုတာမရှိတော့ဘူးအေဂျန်အဲ့လိုအေဂျန်သွားပြီဆိုတခါမေတ္တာ ဒီရာတွေကိုတခါချက်ချက်ပြီးတော့မလုပ်ရတော့တခါလေကိုနေတဲ့မြို့နယ်တကူလုံးအတွင်းမှာရှိတဲ့မြန်မမြန်တတ္တဝါတွေသိရန်ကင်းကြပါစေဆိုတခါမေတ္တာပို့အမေတ္တာပို့လိုက်တာတခါလေမေတ္တာကအရှင်ဟောအားကောင်းလာပြီဆိုအဲ့မြို့နယ်တကူလုံးမှာရှိတဲ့မြန်မမြန်တတ္တဝါတွေသိတတ္တဝါပဲကြည့်လိုက်ကြည့်လိုက်ကိုမေတ္တာနဲ့မတွေ့ကြည့်တဲ့တတ္တဝါဆိုတာမရှိကိုမေတ္တာအောက်မှာအားလုံးသောတတ္တဝါတွေကညီတူညီမျှရောက်နေပြီအဲ့လိုရောက်နေတဲ့တခါမေတ္တာကို ကဧရိယာလေးကိုတခါတည်းချက်ချက်ပြီးတော့ကိုနေရဲ့တိုင်းတကူလုံးမှာရှိတယ်မြန်မြန်တတ္တဝါတွေဘီယံသိညာပါစေမေတ္တာရှင်ရောအာကောင်းလာပြီတခါတည်းအဲဘယ်တတ္တဝါပဲကြည့်လိုက်ကြည့်လိုက်တရားညုံမှာရှိတဲ့မြန်မြန်တတ္တဝါတွေကုမေတ္တာနဲ့မတွေ့ထိတဲ့တတ္တဝါဆိုတာမရှိတော့ဘူးအလုံးကကုမေတ္တာအောက်ကိုရောက်အဲ့လိုရောက်ပြီဆိုတခါမေတ္တာဧရိယာလေးကိုချဲ့ပြီးတော့ကိုနေတဲ့နိုင်ငံဒီနိုင်ငံအတွင်းမှာတွင်းမှာရှိတဲ့မြန်မြန်တတ္တဝါ ဝေးဘေးရန်ကင်းကြပါစေတခါမေတ္တာပို့လိုက်တာတခါလေဒီတနိုင်ငံလုံးမှာရှိတဲ့မြင်းမမြတ်တ္တဝါဘယ်တ္တဝါကိုပဲအာရုံယူလိုက်အာရုံယူလိုက်ကိုမေတ္တာနဲ့မတွေ့ထိတဲ့တ္တဝါဆိုတာမရှိတော့ဘူးအလုံးကကိုမေတ္တာအောင်ကိုမေတ္တာအောင်မှာတရားပြီးတော့ကိုမေတ္တာနဲ့တွေ့ထိပြီးတော့နေအာအင်မတန်စီထဲမှာအေဂျန်အေဂျန်သွားရင်တခါလေဧရိယာကိုချက်ပြီးတော့ကိုနဲ့အင်းကြီးနိုင်ငံတွေအာတကဘာလုံးမှာတ္တဝါတွေဧရိယာတွေချက်ပြီးပို့လာ ကမ္ဘာလုံးမှာရှိတဲ့မြဲမမြဲတ attva တွေဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေဒါလည်းမေတ္တာပို့ပို့လိုက်ပြန်ရင်လည်းခုနပြောတဲ့ဒီမေတ္တာရဲ့စွန့်ညောင်းကိုယ်စီထဲမှာလည်းငြင်းကြလာသလိုအဲ့မေတ္တာအရှင်ဟောရီကအားကောင်းလာပြီဆိုဒီကမ္ဘာလုံးမှာရှိတဲ့မြဲမမြဲတ attva ဘယ်တ attva ကိုပဲအာရုံယူလိုက်အာရုံယူလိုက်ကိုမေတ္တာနဲ့မတွေ့ကြည့်တဲ့တ attva ဆိုတာမရှိတော့ဘူးကိုမေတ္တာအောင်မှာအလုံးကအညီအမျှနဲ့ရောက်ရှိလာတယ်အဲ့လိုရောက်ရှိလာပြီဆိုတခါ ဒီစကြဝဠာတစ်ခုလုံးမှာရှိတဲ့မြဲမမြဲတတ္တဝါတွေဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေဒီခါလေးအာယုံလေးယူဖို့ပို့လိုက်တော့မေတ္တာရှင်ဝါကအကောင်းလာပြီဆိုစိတ်ထဲမှာလည်းဒီခါလေးကိုငြင်းချမ်းပြီးတော့လာတယ်စိတ်ထဲမှာလည်းငြင်းချမ်းသလိုအဲ့ဘယ်တတ္တဝါကိုပဲကြည့်လိုက်ကြည့်လိုက်စကြဝဠာတစ်ခုလုံးမှာရှိတဲ့မြဲမမြဲတတ္တဝါဘယ်တတ္တဝါကိုပဲအာယုံယူကြည့်တာအာယုံယူကြည့်တာကိုမေတ္တာနဲ့မတွေ့ထိတဲ့တတ္တဝါမရှိတော့ဘူးအလုံးကကိုမေတ္တာအောက်မှာရောက်အငြင်းမြနဲ့ရောက်အဲ့လိုဆိုရင်ဒါမေတ္တာအရှင်ဝါအကောင်းသွားပြီ အဲ့ချိန်ကျရင်ကိုကယောဂီသူတော်ကောင်းကဘယ်လိုနားလည်ရမလဲဆိုတော့ဒါဒီငါအတွက်တော့အဆောင်အကြောင်းနေနေလေးကမ္မထာအထုတ်လို့လုံလောက်ပြီလို့ဒီလိုသဘောကျနှိမ့်ချိုက်တဲ့အချိန်လေးရောက်လာပြီဆိုရင်ဒီချိန်ကတော့ငါအတွေ့ငါရဲ့လက်သုံးကမ္မထာကိုအထုတ်ဖို့ရန်အစဉ်နဲ့ဖြစ်ပြီလို့သဘောကျပြီးတဲ့အခါမိမိပွားများအထုတ်စေဖြစ်တဲ့ဥမာဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်နဲ့ဝိပဿနာအပရိစ္ဆသမုပ္ပါဒ်ပိုင်းရောက်နေတဲ့ပုဂ္ဂိုလ်နဲ့ပရိစ္ဆသမုပ္ပါဒ်အကြောင်းကျိုးဆက်မယ်။ အဲဒီနန္တရားတွေကိုရှုနေတဲ့ပုဂ္ဂိုလ်ကနန္တရားတွေအာယုတ်တရားတွေကိုရှုနေတဲ့ပုဂ္ဂိုလ်ကလည်းယုတ်တရားတွေဆက်ရှုလို့ရတယ်အဲအကယ်၍ဇံကမ္မဋ္ဌာန်းတွေတမထတွေကိုအထုတဲ့ပုဂ္ဂိုလ်လည်းမိမိလက်သုံးကမ္မဋ္ဌာန်းတစ်ခုကိုပြန်ပြီးတော့အာယုယူပြီးတော့ဆက်လက်ပွားများအထုကြရတယ်ဒါကတော့မေတ္တာကမ္မဋ္ဌာန်းကိုအဆောင်အရှောက်အနေနဲ့ပွားများအထုခြင်းပွားများအထုနိုင်မှုရန်ဒါမိမိတို့ထိုကဲ့သို့ပွားများအထုနိုင်တယ်ဒါကြောင့်မလို့ဘုရားဘုရားလက်ရှိပွားများအထုဆဲကမ္မဋ္ဌာန်းကိုလည်း ပွားများအထုကြပါမေတ္တာကိုလည်းအဆောင်ရှောက်ဤနဲ့ကိုစီကိုပွားများအထုကြအောင်စို့ခဏကအရှင်ဘုရားရှင်ပြဟောကြားသွားတဲ့တင်မှာဟိုမေတ္တာကမ္မထံစီးဖြန်းတဲ့အခါမှာဟိုလေးခုကလေးကတစ်ခုခုကိုရွေးပြီးတော့စီးဖြန်းလို့ရတယ်လို့ပြောပါတယ်ဖေ။တပည့်တော်မှာကအဲ့ဒီလေးခုစလုံးကိုရွေးပြီးတော့စီးဖြန်းရောရပါသလားဖေ။ဟို အဝိရောဟောမိအဗျာပစ္စောဟောမိအနိကောဟောမိဒုက္ခအတ္တနံပရိဟာရမိအဲ့ဒီလေးခုစလုံးကိုနှလုံးသွင်းရင်ရောရပါသလားဖေရအဲဒီမကြီးကိုရပါတယ်လေးခုလုံးကိုနှလုံးသွင်းတို့တော့ဟိုကိုကဟိုသမထဘိုင်းကိုစအားတက်ပြီးတော့အားတက်ပြီးတော့ကြိုးစားနေတဲ့ယောဂီတယောက်ဖြစ်တယ်အဲတို့တော့လေအဆောင်အယောက်ကမ္မထန်အနေနဲ့လည်းသုံးတဲ့အတွက်ကြောင့် လေးခုလုံးပွားများမယ်ဆိုရင်ရတယ်သို့တော့မြန်မြန်တမာရီဖြစ်စီခြင်းနဲ့ဟိုအဆောင်ရှောက်အနေနဲ့လည်းသုံးနေနောက်တစ်ခါကိုလက်သုံးကမ္မထံကိုပေါ့ဥမာကိုကဆိုရမှာဆိုအာနာပါနာအထုလေအာနာပါနာလေးကိုတမာရီမြန်မြန်ဖြစ်ခြင်းနဲ့အတွက်စိတ်ကိုမေတ္တာကိုပွားများနေတဲ့စိတ်ကြီးကိုငြိမ်အောင်ဒီဝဒနာလေးတွေပေါအောင်ပူဇော်တွေဆိုရင်တော့အဲ့လေးခုတည်းကတစ်ခုကိုရွေးလိုက်ပြီးတစ်ခုတည်းကိုစူးစူးဆိုင်ဆိုင်နဲ့ဟိုပွားများနေတာကတော့ပို့ပြီးတော့တမာရီအထက် အဖြစ်နေရနေအဲ့လိုမဟုတ်လို့လေးခုလုံးကိုပွားများရင်တော့ဟိုစောင်းရှောင်းနေနေလို့ဖြစ်တဲ့သို့တော့လက်ရှိုင်းတဲ့တမာရီမျိုးတော့ဖြစ်မလာဘူးပေါ့နော်တင်ပါဗျာအဲဒုတိယမိကုံးကတော့အရှင်ဘုရားဟောကြားသွားတဲ့အထက်မှာတပည့်တော်မှတ်သားမိတာကဗျာပါရနိဝရဏဝင်လာရင်မေတ္တာကမ္မထံစီးဖြန်းပါ um ပြီးတော့ um ဗုဒ္ဓနုတ္တိကိုစီးဖြန်းတဲ့အခါကျတော့ဘလို့အခါမျိုးမှာတပည့်တော်တို့ကကျင့်သုံးရပါမလဲဖေ။အဲ့တော့ခုနဒီညာကိုပြန်ပြောအောင်ပေါ့။မေတ္တာကဒီဟိုဗျာပါဒဝิญဉ်ဆိုတာသင်တို့စာထဲမှာတော့တရက်ကတော့မေတ္တာဘာဝမေတ္တာဘာဝိတ္တပါဒေါသတ္တပါဏာယဒေါသကိုပယ်ဖို့ဗျာပါဒတ္တပါဏာယအတူတူအဲ့တော့ဟိုဒေါသဆိုတဲ့နေရာမှာခုနလိုပေါ့ဟိုကိုယ်စိတ်ထဲကခုန သူတစ်ပါးတွေကိုနှိမ့်ဆက်ခြင်းတာဖြစ်စည်းခြင်းတာဆိုတဲ့ဒီဇဘာတာတရားကိုပြေရှားနိုင်သူတစ်ပါးတွေမှာကြောက်တာကြောက်တယ်လန့်တယ်အနေနဲ့တစ်ခုခုဆိုရင်ဒါမေတ္တာကိုပွားများရတယ်။အဲကြောက်တာတဲ့ဒေါသတွေကိုအဲ့အတွက်ကြောင့်သူကမေတ္တာကိုပွားများလို့ရတယ်။နောက်ဗုဒ္ဓနုတ္တိပေါ့။ဗုဒ္ဓနုတ္တိကတော့ခုနကဦးဇင်းတို့ပြောခဲ့တဲ့အထက်မှာလို့ဒါကိုဗုဒ္ဓနုတ္တိပွားများတဲ့အကျိုးတွေကတစ်ခုပေါ့။အဲ့တော့ဒါသရတရားတွေညော့လာတယ်။ဘုရားဟောတဲ့တရားတွေပေါ်မှာ အာဒီခေကြီးကသမထအထုတ်လို့ရတဲ့ဉာဏ်ရတော့တဲ့ခေမဟုတ်ဘူးအစရိယာတွေရုပ်တွေနဲ့နေဆိုတာဘုရားတော်ရှုရတာတမန်တော်ကလည်းရှုမရဘူးဆိုပြီးတော့ဗရာတရားတွေညော့သွားတယ်ဘုရားရှင်ရဲ့အဆုံးအမကြီးပေါ့တချို့ကျတော့လည်းအဲ့လိုမဟုတ်ဘူးခဏဗရာတရားကဘုရားတရားတမန်ရနာမြတ်တော်မှာပေါ်မှာလေဗရာတရားတွေနေတယ်နေအဲ့လိုဗရာတရားတွေညော့သွားတဲ့အခါမျိုးမှာဒါဘုရားကုံတော်ပွားများရတယ်ဒါတခုဟိုဒဇက်ကတုတ်ပြည်ဤဆက်တုတ်တွေမှာပါလဲဒဇက်ကတုတ်မှာ တော့ဘုရားရှင်ကအကယ်၍တဲ့တော်တဲ့တောင်းနေပေါ့လူသူသိစိတ်တဲ့နေရာမှာရောက်နေလို့အန္တရာယ်ကြီးကြောက်ရောက်တယ်ကြောက်လာတယ်ကြတိမူကြီးထားတယ်အန္တရာယ်တစ်ခုခုကြောက်တယ်ဆိုရင်မမှန်ရောပိကဝေနှုတ်တရိယာတာจิตာယံတို့ငါဘုရားကို အောင်းမေးလိုက်ကြငါဘုရားကိုအောင်းမေးလိုက်ကြဆိုတော့တက်တက်ပြောဘုရားကောင်ကွာလို့ပြောတာပေါ့အဲ့လိုငါမမှန်ရောပိကဝေနှုတ်တရိယာတာဆိုပြီးတော့အဲ့မှာတော့ဘဂဝါ ဣတိပိသောဘဂဝါရေသမ္မာသမ္ဗုဒ္ဓဝိသရဏသမ္မောဒုက္ခရောလောကဝိနုသောပိဒဓမ္မတရတိသရိယနုတ္တနံဘုဒ္ဓဘဂဝါမမယောဘိကွေနုတ္တရတံဗျာဝါဆက်ပြီးတက်တာအောင်အဲ့လိုငါဘုရားရဲ့ဂုဏ်တော်တွေကိုငါ့ဘုရားကိုအောင်းမိလိုက်မယ်အမှတ်ရလိုက်မယ်ဆိုရင်တဲ့ဗျာဝါစံပိတက်တာဗျာဝါဘေးအန္တရာယ်စံပိတက်တာဝါကြောက်ကြံကြတိမွင်းညင်ထားတာအဟံသောဝါလောမဟံသောဝါနောက်တစ်ခါအမွေးကြီးရွှင်းလာတယ်ဆိုတာจิตတိထားတယ်နောက်တစ်ခါအမွေးစံမင်းတို့လိုပါလို့လို့ပေါ့ကို ဒီမွေးကြီးတွေထောင်လာတယ်ပေါ့အဲ့ဒါမျိုးတွေကြောက်လန့်သွားတဲ့ဟာတွေလည်းကြောက်တယ်တဲ့အဲ့ဒါဘုရားကုံတော်ဘွားရတယ်ဆိုတော့အဲ့တော့ကြံခြုံပြောရင်ဘုရားကုံတော်ကိုဘွားတဲ့အခါမှာအန္တရာယ်ကြီးကြောက်ရောက်ပြီးတော့ကိုယ်စိတ်ထဲမှာတိမ်ငင်းလာတယ်ကြောက်လာတယ်ဆိုလည်းဘုရားကုံတော်ဘွားများရတယ်တရားတရားတွေယုံနေတဲ့ဘုရားကုံတော်ကိုဘွားများရပါလေဟုတ်ပါလားတင်ပါဗျာဥတင်ပါလေဗျာဟုတ်ကဲ့မရီလာ အာကြီးလုံးဝထားတဲ့တယောက်ဆရာတော်ကိုရှောက်ရှင်ရှောက်လို့ရပါတယ်ခင်ဗျ ဟုတ်ကဲ့ဆရာတော်မိကောင်းမေးမယ်ဆိုရင်မိုက်ခရိုဖုန်းလေးအမြင့်လုပ်ပြီးမေးလို့ရပါတယ်ခင်ဗျာဆရာတော်ဖျက်အဲလောလောဆယ်တပိတော်မေးခွင့်ပြုပါဖျက်ဆရာတော်ဖျက်ရှင်းပြသွားတဲ့သမထယာနိကနဲ့ဝိပဿနာယာနိကကိုအထူးနားလည်သဘောပေါက်ပါတယ်ဖျက်ဆရာတော်ဖျက်ကနေပြီးတော့ဒီတော်ရဲ့မြတ်စွာဘုရားသည် သမထယာနိကာလာဝိပဿနာယာနိကာလာလို့နေတဲ့အခါမှာတပည့်တော်တို့ကပထမပိုင်းမှာတော့ဝိပဿနာယာနိကာလို့ထင်ပြီးတော့ဆရာတော်ဖျားရှင်းပြသွားတဲ့အခါမှာမြတ်စွာဘုရားဒီသမထယာနိကာကိုအခြေခံပြီးတော့မှဝိပဿနာပြောင်းသွားတဲ့အတွက်အဓိကဒီသမထယာနိကာဆိုတာလည်းသဘောပေါက်ပါတယ်ဖျားအဲတပည့်တော်ရဲ့မိကုံကတော့တချို့ချို့သောတပည့်တော်တို့တော်တော်များများစိတ်ထဲမှာပေါ့နော်ဟို အထွတ်ထက်ချင်တာပေါ့ဗျာ။ဩဒါကတော့သူကမြတ်စွာဘုရားဖြစ်ချင်တာကိုသမန္တမုဒ္ဒဘုရားအလုံးစုံသိချင်တာကိုငါကတော့အဲ့လောက်မသိချင်ဘူးငါကတော့နိဗ္ဗာန်လေးရရင်တော်ပါပြီအဲ့ဒါဆိုရင်သမထကောအစ်ဖျားလို့တလောက်လိုပါမလားငါဝိပဿနာလေးပဲအဲတန်းပြီးတော့လုပ်ရင်မရဘူးလားလို့ဟိုမေးမြလာခဲ့ရင်ဆရာတော်ဖျားဘလို့များဖြေပေးပါမလဲဖျား ကတော့အဲ့ဒါကတော့ဒီလိုရှိရပါမယ်ခင်ဗျဟောကိုကအပေါ်မှာတော့အများကြီးမူတည်တယ်သို့တော့ဒီနေရာလေးတစ်ခုလေးကိုကြည့်ပြီးတော့အော်ဒါကတော့ဘုရားရဲ့အလုပ်လို့လို့မရဘူးဘုရားရဲ့အလုပ်ဆိုတာကဦးဇင်းတို့ပါရင်ကြည့်တဲ့အခါမှာဟိုဘာဝနာသုံးမျိုးရှိတယ်တပ္ပတမလာဘာဝနာအလုံးစုံကိုကြည့်ကြည့်တာတို့တကယ်ကြီးဦးဇင်းတို့တာမန်ပုဂ္ဂိုလ်ကခုနဒါနလို့ဆိုလေတယ်ဒါနလောက်ပေါ့ဒါနဆိုရင်ဥပမာဆိုကြပါစို့ဟိုခုဆိုရင်ဦးဇင်းတို့မကြမကြမိကုန်းလေးကြီးရှိတယ် ဟိုစီစစ်ပြီးတော့လူကံပုဂ္ဂိုလ်ကိုစီစစ်ပြီးရွေးချယ်ပြီးလူရမယ်ဆိုတော့ဟိုနေရာမှာကြတော့လေအကုန်လုံးလူရမယ်လို့ပြောတဲ့အခါကျတော့ခုခေတ်ကသူကနည်းနည်းလူပြီးတော့နည်းနည်းလူချင်နည်းနည်းလူချင်တော့လူကံဆိုလည်းပဲဒီနေ့စင်ကြတဲ့ပုဂ္ဂိုလ်မှာရွေးဒါပေမဲ့ဘုရားအလောင်းတော်ပါရမီပြေတော့ဘုရားလောင်းတော်ကြအဲ့လိုမဟုတ်ဘူးသူကမရုပ်အလတ်အမြတ်မရွေးပဲအကုန်လူတာဆိုလို့ရင်အဲ့လိုမျိုးတွေမှာအများကြီးကွာပါလေဒီကျင့်နေပိုင်းကတော့ဟိုဆိုလိုရင်းကပါရမီ7ဖြည့်ကျင့်တဲ့အပိုင်းမှာတာမန်ပဂတိတာဝကတွေဖြည့်ကျင့်ဘုံနဲ့ ဘုရားဖြစ်မဲ့ဘုရားအလောင်းတော်များဖြစ်ခြင်းပုံနဲ့ကအင်မတန်မှကွာခြားပါတယ်အဲ့ဒီမှာတွေကွာခြားနှုန်းကအရန်ကွာပါတယ်ဒီဘက်ပိုင်းမှာတော့ဒီဟိုမှာဆိုကြပါစို့ဟိုဒီဇန်တမာတိလောက်ကတော့တပည့်တော်ဝကတွေလည်းပဲဟိုရအောင်အားထုတ်ပြီးတော့ပွားများ နိုင်ပါတယ်နောက်ဝိပဿနာရဲ့အရှုခံနေပင်မှာတော့ပွားပါတယ်ဝိပဿနာရဲ့အရှုခံနေပင်မှာကျတော့ဥပမာဆိုကြပါစို့ဟိုကျွန်တော်ပဂရိတော်ဝက ပဂရိသဝကကရှုတဲ့အခါမှာယုတ်တိဉာဏ်တွေကိုရှုတဲ့အခါမှာတစိတ်တစိတ်တာအစ္ဆဒယုတ်တိဉာဏ်တွေကိုလည်းတစိတ်တစိတ်တာပဲတစိတ်တစိတ်တာပဲရှုနိုင်တယ်ဗရိဒယုတ်တိဉာဏ်တွေကိုရှုတဲ့အခါမှာတစိတ်တစိတ်တာတိုးတော့ဒီနေရာမှာဟိုနေ့ကပြောသလိုပေါ့တစိတ်တစိတ်တာဆိုတာကဟိုမှာယုတ်28မျိုးယုတ်28မျိုးတော့အကုန်ရှုရမှာပဲတိုးတော့တစိတ်တစိတ်တာဆိုယုတ်တိကအကုန်လုံးအရေးအတွက်တွေအများကြီးဖြစ်တဲ့အတွက်ကြောင့်အကုန်တော့မရှုနိုင်ရှိသမျှယုတ်တွေကိုလက္ခဏာကြီးသုံးတန်တင်ပြီးတော့အစ္ဆဒမှာရှိရရှိသမျှယုတ်တွေအကုန်လုံးကိုလက္ခဏာကြီးလုံးသုံးတန်အကုန်တင်ဖို့ဖြစ်နိုင်ဘူး သို့တော့ရုပ်တွေကိုတော့စုံရမယ်သို့တော့တတိတတိသားကိုကိုပဲသိတယ်ပေါ့အဲနောက်တစ်ခါမဟာတဝကအက္ခတဝကတွေကြတော့သူကမဟုတ်ဘူးသူကကြတော့ဒီရုပ်တွေနာမ်တွေကိုသိတဲ့ဟိုအရေးအတွက်ကပုံများတာပေါ့ဂရိတာဘုရားရှင်ကြတော့ဂရေဂရေဂရေတသိမ့်မှာရှိတဲ့ရုပ်တွေနာမ်တွေပေါ့စကြဝဠာဂရေတသိမ့်မှာရှိတဲ့ရုပ်တွေနာမ်တွေကိုဒါလက္ခဏာကြီးသုံးတဲ့တင်ဝိပဿနာရှုပွားသုံးတတ်နိုင်တာအဲအဲ့လိုပေါ့ဒီဝိပဿနာက အရှုခံအာယုနယ်ပယ်ချင်းတော့ကွာသွားတယ်အဲသို့တော့ဒီဘက်ကဇန်နေဇန်သမဘတ်တွေရတဲ့အပိုင်းမှာတော့ဒီတာမန်ဒီလောကီဇန်တွေရတဲ့အပိုင်းမှာတော့တာဝကတွေဒီဒီလောက်ရယုံနဲ့ဒါဘုရားရှင်ဘုရားမို့လို့ဆိုတာတော့တော့ဟိုမဟုတ်ဘူးပေါ့နော်ပြောချင်တာပါအဲ့တော့ဟိုဘုရားမဟုတ်ဘုရားဖြစ်တီအောင်မရည်ရွယ်တဲ့တာမန်ပဂရိတာဝကတယောက်အနေနဲ့လေဒီဇန်သမဘတ်တွေက အာထုတ်သင့်ပါတယ်အာထုတ်ရမယ်လို့ပြောတာတော့မဟုတ်ဘူးเนาะသို့တော့အာထုတ်သင့်ပါတယ်အကြောင်းကတော့ဦးဇင်းဒီဒီကကြီးတွေဇက်တော်တွေကိုဟိုအာဟိုလေ့လာတဲ့အခါမှာဦးဇင်းတို့အများကြီးတွေ့ရပါတယ်ဥပမာဆိုကြပါစို့အဲဆိုကြပါစို့ကျွန်တော်လောလောဆယ်မှတ်မိတယ်ဆိုရင်ဒီဗိဒာဇတ်တို့ပေါ့ဘလိုဇတ်မျိုးတွေထဲမှာဆိုရင်ဘုရားရှင်ပါရမီဖြည့်တဲ့အခါမှာခုနရှင်သာရိပုတ္တရာတို့ရှင်မောဂလန်တို့ညီရောအာနန္ဒာတို့အဲ ဒီလိုပုံကိုယ်တွေကဘုရားရှင်နဲ့ဒီဟိုညီကိုတွေတော်ခဲ့ကြတယ်ညီကိုတွေတော်ခဲ့ကြတယ်တခါလေညီကိုတွေအကုန်လုံးတောထွက်တယ်တရားအထုတ်တယ်အဲ့ဘဝတွေထဲမှာလည်းကဇန်ဒီရအဲ့မှာတာဝကတွေပဲအဲ့တာဝကတွေလည်းပဲအဲ့ဇန်သမားပတ္တိဇန်တွေရကြတယ်သမထအလုပ်တွေအထုတ်ကြတာအဲ့တော့ဇက်တော်တွေများစွာကိုလေ့လာလို့ချင်းဒီခါလေးမှာတချို့ဇက်တော်တွေမှာဝိတာခါတို့လိုအနာရမင်တို့လိုဇောဒီကတို့လိုဒီလိုဟိုတာဝကတွေလည်းပဲဘုရားအလောင်းတော်တွေတကွာပါရမီဖြည့်ခြင်းတဲ့အပိုင်းတွေမှာအဲ့ဒီနိဗ္ဗာန်ရတဲ့ဘဝမဟုတ်ဘူးနော် မာရင်ဖြစ်ခြင်းနဲ့ဘဝမှာကိုကပဲအဲ့လိုဇန်သမာပတ်တွေရခဲ့ကြပါတယ်အဲ့တော့ဦးဇင်းတို့လည်းကိုတခါကြီးဒီကမကြီးကိုဦးဇင်းတို့အားလုံးကလည်းပဲအကယ်၍ဘုရားစုမမှန်ရင်တော့မှပဲပဂရိတောင်ဝကတပါအနေနဲ့ကျွတ်တန်းဝင်ကြီးကိုလိုပါရင်ဖြစ်ခြင်းနဲ့ဘဝတွေမှာကိုလိုအခွင့်ကောင်းလေးယာတော့မှာတော့ဒီဇန်သမာတိတွေကိုရအောင်ကြိုးစားအားထုတ်ချင်းဒီဘုရားအလောင်းတော်တွေနဲ့ခုံကြီးရှင်ပြီးတော့ဟိုကြိုးစားတာမျိုးမဟုတ်ပါဘူးတာမန်လုံယူလုံစင်အနေနဲ့ လုတ်တယ်လို့ပဲလူသဘောကျနှိမ့်ချိုက်ပြီးတော့စွမ်းနိုင်တယ်အချိန်လည်းပေးနိုင်တယ်ဆိုရင်တော့စူးစမ်းအထောက်ပါလို့ပဲတိုက်တွန်းရင်းနဲ့ဒကာကြီးမိကုံတော့ပြေလည်မလားမသိဘူးမပြေနိုင်တော့တတ်ပြီပြေလည်ပါတယ်ဗျာပြေလည်ပါတယ်ဗျာအဲပြီးတော့ဒီပြန်မေးမယ်လို့မရှိရင်မိကုံနောက်တစ်ခုမေးပြရတယ်ဗျာအဲဒီတပည့်တော်ဒီတီလာဝိတုဒ္ဓိဘိုင်းမှာရှိတဲ့ဒီအိန္ဒြိယတံဝရတီလာပေါ့နော်အဲဒီမှာပါတဲ့ဒီဟို ကိုနှုတ်စောင့်စီပြီးတော့သီလစောင့်တည်တဲ့ဘိုင်းနဲ့တပည့်တော်တို့ဟိုတရားထိုင်တဲ့အခါမှာဒေါရ၅ပါးကိုမှရှုတဲ့ဒီသစကတုတ်တန်လာတဲ့အဲ့ဒီကာယင်ရီဆိုင်အောင်လုပ်တာနဲ့အဲ့ဒီဟာလေးခုနှစ်ခုကိုဘလို့ဆက်ဆက်ပြီးတော့ဘလို့ပွဲပြားအောင်အဲကြင်ကြံအထောက်အမလို့ဆိုတဲ့ဟာလေးရှင်းပြပေးပါဗျာ ဒီအိန္ဒိယသံဝရသီလမှာလာတဲ့ဒီအိန္ဒိယကိုဆောင်စည်းတာပေါ့နော်အဲအိန္ဒိယသံဝရသီလမှာပါတာကတော့သူကဟိုဟိုအိန္ဒိယကိုဆောင်စည်းတဲ့အပိုင်းမှာအိန္ဒိယငါအိန္ဒိယ၅ပါးလုံးအိန္ဒိယ၆ပါးလုံးပေါ့နော်ကာယစက္ကုတိသောတရင်ကလည်းသေမကာယဒီမနိန္ဒိပေါ့နော်အိန္ဒိယ၆ပါးလုံးကိုဒါအဲ့ဒီမှာဟိုမနိန္ဒိ ဖြစ်ကာယိန္ဒြေပေါ့နော်ကာယိန္ဒြေစက္ကုံတွေသောတိကလည်းဆိုရင်ကာယိန္ဒြေဆိုအိန္ဒြေ၅ပါးပေါ့အိန္ဒြေ၅ပါးကိုစောင့်ရှောက်ရတယ်အဲကတစင်တက်ပြီးမှမနေန္ဒြေပေါ့ဟိုဘက်ကစဆက်ကတုံမှပါတဲ့ခိုင်ကုဏပြောတာကာယိန္ဒြေလားဟုတ်လားအားလုံးပါဗျာဒီ द्वार ငါငါးပါးဟိုစိတ်တလုံးကတော့ဖွင့်ထားမယ်ဆိုတော့ဒီ द्वार ငါးပါး द्वार ငါးပါးပေါ့နော်အဲအဲအဲ့မှာ ပါတဲ့ကြင်ချန်တာနဲ့ဒီအိန္ဒြိယတမရသီလနဲ့ဘလို့ဆက်ဆက်နေတယ်လဲဘလို့ကွာလဲဆိုတဲ့ဟာလေးကိုသိချင်တာပါဗျ။သူကဒီလိုပေါ့တကယ်ဒီအိန္ဒြိယတမရဘိုင်းမှာတော့ခုနကိလေသာတွေကိုမဝင်ရေးပေါ့။ကိလေသာတွေမဝင်ရေးကိုသူကဟိုအထူးဦးစားပေးရတရားချင်းတော့တရားဟိုသီလကိုဥတည်အိန္ဒြိယတမရဘိုင်းကအဲ့တော့ဒီအိန္ဒြိယတမရဘိုင်းမှာသီလကိုဥတည်တဲ့အတွက်ကြောင့်သီလကတော့ကာယဝါစာဝိနည်းဉာဏ်နဲ့ သူကကာယကံဝစီကံမလွန်ကျူးအောင်သူကဥတည်တာသို့တော့ဟိုးဘယ်ကဆက်ဆက်ကတုတ်တယ်မျိုးကြတော့သူကအရတ္တကိုပေါဟောကြားလာတာဖြစ်တဲ့အတွက်ကြောင့်သူကအဲ့မှကြတော့သူကဒီအိန္ဒိယတွေကိုစောင့်စည်းတဲ့အပိုင်းမှာဒီကိလေသာတွေကိုပယ်ရှားတဲ့အထီပေါ့ဝိပဿနာအထီသူကကူပြီးတော့သွားရတယ်ဝိပဿနာအထီကူသွားတယ်ဒီဘက်မှာကဒီအိန္ဒိယသာဝရသီလပိုင်းမှာကတော့ဒီဝိပဿနာအထိမရောက်ဘူးပေါ့နော် ဒီကိလေသာတွေကာယကာယကာယကံဝစီကံမလွန်ကျူးမိဖို့အတွက်ပဲသူကဥတည်တာပေါ့အဲတော့ဆက်ပြီးတော့အဲ့ရနေတစင်ခုနဒီလားသီလဝိသုဒ္ဓိထဲမှာပါတယ်အဲ့ဒီအိန္ဒိယသံဝရသီလကနေဆက်ပြီးတော့ခုနဟိုစသက်ကတုတ်တန်ကျင့်စဉ်ကနေဆက်ပြီးတော့ကျင့်ရင်တော့လေဒါကအလားတပုံပေါက်တာပေါ့တိုးတော့ကျင့်စဉ်တွေကတော့ဆက်ဆက်နေတာပေါ့ဥမာသီလနဲ့ဟိုဘက်ကပညာပေါ့ဦးဇင်းတို့သီလသမารိပညာဆိုတာကသူကဟိုတစ်ခုပေါ်ကို အခြေခံပြီးနောက်တစ်ခုကိုသွားကြရတာပဲအဲ့အတွက်ကြောင့်ဆက်ဆက်မှုတော့ရှိနေတယ်သို့တော့ခွဲမယ်ဆိုရင်တော့အဲ့လိုခွဲလို့ရတာပေါ့အမှကိုင်းနဲ့ကာယကံဒုစရိုက်ဝစီကံဒုစရိုက်မဖြစ်ရေးကိုဟိုတီလဝိတ္တုဒီဘိုင်းမှာပါတဲ့အိန္ဒိယတံဝရသီလကဥတည်ပြီးတော့ဘိုးဘက်စသက်ကတုံးမှာပါတဲ့အပိုင်းကတော့သူကဟိုပညာအထိဥတည်တာတီလတွေမှာပဲပညာအထိသူကဟိုသွားတဲ့ကျင့်စဉ်ပေါ့နော်အဲ့လို꿰ပြတယ် တင်ပါဖျားသဘောပေါက်လာရပါပြီဖျားဆရာဖျားကိုမေးခွန်းများမေးမြန်းမဲ့လူများရှိပါသေးလားဖျားရှိရင်မိုက်ခရိုဖုန်းနဲ့အမီလို့ပြီးမေးလို့ရပါတယ်အော်ညီမလေးအာဆရာဖျားကိုရှောက်လို့ရပါတယ်ညီမညီမအတန်နည်းနည်းလေးကြည်ကြည်လေးပြောပြပါညီမညီမဖျားတပည့်တော်ယောဂီစစ်ပါဖျား သမာဓိအားကောင်းအောင်လေးဟိုစာမေတ္တာကမ္မထံရှုတဲ့အချိန်မှာဆရာကိုကိုကိုအရင်ဆုံးမေတ္တာပို့ပြီးတော့အရက်ဆယ်မျက်နှာကိုလည်းမေတ္တာပို့ပြန်ပြီးတော့ကိုကိုကိုလည်းမေတ္တာပို့နေရမှာလားဆရာတပည့်တော်လေးအဲ့ဒါကိုမရှင်းလို့ပါဆရာသူကတော့ဟိုပေါ့ဒီခုလောစေဦးစင်းတင်ပေးတာကတော့ဒီအဆောင်ရောက်အနေလေးနဲ့တင်ပြီးတော့ခုနအရက်ဆယ်မျက်နှာလုံး ကိုလိုလည်းရတယ်လို့ခုနလိုပေါ့ကိုကိုအရင်ဆုံးပို့ကိုကိုအရင်ဆုံးပို့ပြီးကိုကိုမေသစ္စာအရာမှာထားဥမာစကြောက်ဆိုစာကြောင်းလေးကြောင်းတွေကကိုကတစ်ကြောင်းမြန်ခဲ့လို့ရွေးခဲ့ပြီဆိုခဲ့ရင်ပေါ့ဥမာဘေးရန်ကင်းပါစီလို့ကိုကရွေးရင်ငါဘေးရန်ကင်းကျင်သလိုရှိရှိသမျှတတ္တဝါတွေလည်းဘေးရန်ကင်းကျင်ကြမှာပဲဆိုပြီးတော့ဒီဟာမျိုးဟိုကိုကိုသစ္စာအရာမှာထားပြီးတော့မှအဲ့ဒီနီးတဲ့နေရာကအစပို့ရတယ်နေတဲ့နေရာဆိုကိုနေတဲ့နေရာလေးနဲ့ခုကိုကဒီခန်းမလေးမှာထိုင်နေအခန်းထဲမှာထိုင်နေဆိုကိုခန်းထဲမှာရှိတဲ့မြဲမမြဲတတ္တဝါတွေကိုစပို့ရတယ် ကိုလိုစိတ်ထဲမှာဒီမေတ္တာအားကောင်းလို့ကျင့်တတ်ပြီဆိုတော့မှနောက်ဧရိယာကိုချဲ့ပြီးတော့အိမ်ကိုအိမ်အိမ်လုံးနောက်တစ်ခါကိုချောင်းဝင်းတဝင်းလုံးအဲ့လိုစသည်အပြင်ဧရိယာလေးကိုချဲ့ချဲ့ပို့ရတယ်ဒါကကိုဦးစင်းကဒီအဆောင်ရှောက်အနေနဲ့ဒါသင်တဲ့လမ်းကိုပြောတာခုနရက်စံမျက်နှာနဲ့စနစ်တကျသွားရင်တော့ခုနပုံကိုယ်ကြီးရွေးချယ်ရွေးချယ်ပြီးတော့မှဦးစင်းတို့နောက်ဆုံးတိမာတံမိတာကွဲပြီးပေါ့တိမာတံမိတာကွဲတယ်ဆိုတာကစစချင်းမှာမေတ္တာကပို့လို့ဆိုရင်ရန်သူပုဂ္ဂိုလ်ကိုပို့လို့မရအောင် ဟိုမေတ္တာမဟိုဇံမဆိုင်နိုင်ဘူးအဲ့တော့ဘာလို့မေတ္တာဇံဆိုင်အောင်ဘာလို့ရတော့အရင်ချစ်တဲ့ပုဂ္ဂိုလ်တွေစစားခြင်းမပို့ရအောင်ကိုသိပြီအရင်ချစ်တဲ့ပုဂ္ဂိုလ်ကိုမေတ္တာပို့ရင်အဲ့မှာတောကကနှောက်ရှက်သူ့ပုံမှာကိုကဘေးရန်ကင်းပါစေလို့မေတ္တာပို့နေတယ်သူဘေးရန်ကင်းပါကိုစိုးရင်လာတယ်တောကဝင်လာဝင်လာရင်မေတ္တာကဟိုမအောင်မြင်မြန်ဘူးပေါ့အဲ့တော့စရွေးတဲ့အခါမှာအလေအလတ်ပေါ့နောက်ပြီးတော့လိန်တူပုဂ္ဂိုလ်အလိန်တူပုဂ္ဂိုလ်ကိုကအမျိုးသမီးဆိုအမျိုးသမီးတဦးရွေးချယ်ရတယ်အမျိုးသားဆိုအမျိုးသားတဦးကိုရွေးချယ်ပြီးတော့ အဲ့ဒါသူ့ကိုကစာကြောင်းတစ်ကြောင်းနဲ့ကိုကမေတ္တာပို့ဥမာဘေးရန်ကိမှာစီဘေးရန်ကိမှာစီနဲ့ကိုလေးစားချစ်ခင်ရတဲ့ဆရာတယောက်ကိုအောင်ယူပြီးတော့လိန်သူဆရာတယောက်ကိုအောင်ယူပြီးမေတ္တာပို့အဲ့လိုရပြီဆိုတဲ့အခါကျမှကတိတ်ချစ်တဲ့ပုံကိုယ်တွေကိုအဲ့ဒါ10ရောက်လောက်ပို့ပို့ပြီးတိတ်အရန်ချစ်တဲ့ကိုယ်ရဲ့မိခင်လိုမြမလိုအဲဒါမျိုးကိုလည်းကိုကမေတ္တာပို့နန်းဆိုင်အောင်ပို့တရားဆိုင်ဆိုင်ပြီးဆိုတော့အဲ့လိုပုံကိုယ်10ရောက်လောက်ယူပို့ပို့ပြီးတဲ့အခါကိုရန်သူကိုပို့တော့အဲ့ကြတော့ဟိုကရန်သူပုဂ္ဂိုလ်ကိုလည်းအဲ့ဒီရှိကမေတ္တာအရှင်ဟောကြောင့်ကိုတိတ်ပြီးတော့မုန်းတယ်တိမရဘူးစသည်အပြင် ဒီလိုဖြစ်တဲ့ပုံကိုလည်းပဲကိုကမေတ္တာပို့မေတ္တာဆန်စိုက်တယ်အဲ့လိုစိုက်ရင်လည်းမုန်းတဲ့ပုံကို10ယောက်လောက်ပို့ပို့ပြီးခုနဟိုအလေလက်ပုံကို10ယောက်ချစ်တဲ့ပုံကို10ယောက်မုန်းတဲ့ပုံကို10ယောက်ဒါကိုခောက်တော့ခောက်ပြန်ပွားများလိုက်လို့အဲ့ပုံကိုအပိုင်းခြားဟိုပျက်စီးသွားပြီးတော့မရှိတော့ဘူးငုံတဲ့ပုဂ္ဂိုလ်ဆိုတာလည်းမရှိတော့ချစ်တဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ပဲဘယ်ပုဂ္ဂိုလ်ပဲဘယ်ပုဂ္ဂိုလ်ကိုပဲပို့လိုက်ပို့လိုက်မေတ္တာဆန်စိုက်တဲ့ဒီပို့နိုင်ပြီဆိုရင်ဒါဟိုပုဂ္ဂိုလ်အပိုင်းခြားပြိုသွားပြီလို့ပြောလို့ရတယ် အဲ့လိုဒီမှာတံမေရပူပြူပြီဆိုတဲ့အခါကျမှဦးဇင်းတို့ဟိုဟိုတိတံမေရမဲ့မှာလာတဲ့မေတ္တာပုံကြီးနေဟိုမှာဟိုအောတိတမေတ္တာအနောတိတမေတ္တာဆိုပြီးအမှတပ်ပြီးတတ်တာတပ်ပြီးပါနာဒါအနောတိတမေတ္တာပုဂ္ဂိုလ်၅ယောက်နောက်တစ်ခါတပ္ပအိတိယောတပ္ပိပုရိတာအောတိတမေတ္တာက9ယောက်အပုဂ္ဂိုလ်12ယောက်ပို့ရတယ်အဲပုဂ္ဂိုလ်12ယောက်ပို့ပြီးပြီဆိုတော့ပုဂ္ဂိုလ်12ယောက်ကိုစာကြောင်း4ချောင်းနဲ့ပို့တော့စနစ်လေး၄၈ အဲရပြီဆိုတော့မှမေတ္တာ40ရှင်မျိုးရပြီဆိုတော့မှတခါထပ်ပြီးတော့ရက်စမျက်နာပေါ့အရှိရမှာရှိတဲ့တပိတတ္တာတပိပါဏတပိဗုဒ္ဓတပိပုဂ္ဂလတပိယတာဘောဂုရိယမတပိတိယောဆိုအဲပုဂ္ဂိုလ်7ယောက်အောဒိတမေတ္တာနောဒိတမေတ္တာအောဒိတမေတ္တာပုဂ္ဂိုလ်7ယောက်အရှိရမှာပို့ပြီးတော့ခုနတောင်ရက်စသည်အပြင်ရက်စမျက်နာပို့ပါတယ်အဲ့လိုပို့လိုက်လို့တခါလဲရှင်ရက်စမျက်နာကစာကြောင်းက၄ကြောင်းနဲ့ပုဂ္ဂိုလ်က7ယောက်ဆို40 40ဒီဆိုတော့480 အလေးရ80ဟိုက40ရှိနေပေါင်းစသည်အပြင်အဲ့လိုပေါင်းလိုက်တော့အဲ့မှာ50အား20ရှိမေတ္တာရတယ်ဒါကြောင့်မလို့50ရှိမေတ္တာဆိုတော့ဒီလိုပို့ရတယ်အဲ့ဒါကတော့ဇန်ဆိုင်အောင်ပို့မယ်ဆိုအဲ့ဒါရက်စင်မျက်နှာဖွဲ့ပို့ရတယ်လို့ဒီလိုပြောချင်တာအခုလိုပို့တဲ့အပိုင်းမှာတော့ရက်စင်မျက်နှာရေမဟုတ်ဘဲနဲ့ကိုနေတဲ့နေရာကစပြီးတော့ပို့ရင်လည်းလုံလောက်ပါတယ်ခုလိုစောင့်ရှောက်နေနေပို့တာကတော့လေအေးအဲ့လိုပြီးတော့မှနားမလည်လို့အခုသိချာနားလည်းပါပါဖေရอืมอืมဒီမှာဖေရစစ်စစ်တင်ပါဖေရ